ဒီနေ့သာသနာတော်နှစ်2565ခုကောဇာနှစ်1383ခုတစောင်းမုံလာပြီးရော15ရက်2021ခု12လပိုင်း3ရက်တောက်ကြနေ့ညချမ်းခါကာလမှာစကိုင်းမြို့ရွှေမုံရက်ွက်တစ္ဆာရွှေစီကျောင်းတိုက်တွင်မှာဥပုပ်တရားအနေဖြင့်ဓမ္မဒါနလှူရှင်များဖြစ်ကြတဲ့ ဒကာကြီးဥချစ်သေးဒကမာကြီးတော်အမှုစိန်ဒကာကြီးဥအောင်ဝင်းဒကမာကြီးတော်ပုနှစ်ဖက်မိဘများကိုအမှုထားပြီးတော့ကိုဝင်းမြင့်မဇာဇာတက်ဆက်ပြည်နယ်လင်ဒယ်မြို့ USA တဲ့အမေရိကန်ပြည်ထောင်စုမှာနေထိုင်ကြတဲ့ကိုဝင်းမြင့်တို့မဇာဇာတို့မိသားစုတို့ကပပွန်တို့ရန်ကုန်21မိုင် တစ္ဆာရွှေစီတောစခန်းရိပ်သာအတွက်မြေ2ဧကစာတိန်တရားလှူဒန်းခြင်းတန်ဃာဆောင်တိန်တရားလှူဒန်းခြင်းကျောင်းလန်းအတွက်10သိန်းလှူဒန်းခြင်းအစရှိတဲ့နဝကမ္မဝတ္ထုအစုစုတို့ကိုလှူဒန်းတဲ့အထိမ့်မှတ်နေနဲ့ဒီကနေ့ဘုံတို့ကာယကံရှင်များနဲ့တကွလိုင်းမောဟန်နေတရားဒေသနာများကိုနာယူကြည်ညိုနေကြတဲ့ တရားဓမ္မပေါင်းသူတော်ဟောင်းတို့ကိုတဏှာရီလောက်တရားဒေသနာများဘုံဘုံတို့ဟောပါမယ်။အတော်ဒီနေ့ဘုံဘုံတို့ဟောဖို့စဉ်းစားထားတဲ့တရားကငြိမ်းအေးလိုသူများအတွေ့တဲ့။ဘာဘူးလို့ဒီတရားလေးတွေကိုဘုံဘုံတို့ဟောပြနေတော့ဆိုတော့တရားတော့ဟောပြသားလေးတွေကြီးပါပဲ။ဒါပေမဲ့ သူ့ဟာသူအပိုင်းကန္တာလေးတွေခွဲပြီးတော့စူးစီးပေးထားတဲ့သဘောလေးပေါ့ဟိုတလောကတေခြင်းတရားနဲ့ပတ်သက်ပြီးတော့ထွက်ခွာသွားမည်သူများအတွက်ဆိုပြီးတေခြင်းနဲ့ပတ်သက်တဲ့ဒေသနာလေးတွေကိုဘုံဘုံတို့တဏှာရည်စာလေးစူးစီးပြီးတော့ပြောပြတယ်ပေါ့နော်အဲ့ဒီနောက်ဥပုပ်မှာမကြမ်းမာသူများ အတွက်ဆိုပြီးတော့ကျမရေးနဲ့ပတ်သက်တဲ့ ကိလာနာတွေနဲ့ပတ်သက်တဲ့တရားဒေသနာလေးတွေဒီခါထပ်ပြီးတော့စူးစီးပြီးတော့တဏှာရီစာလောက်ဘုံဘုံတို့ဟောပြစ်တယ်ပေါ့နော်အဲ့ဒါဒီကနေ့တော့ငြိမ်းအေးလူသူများအတွက်ဆိုပြီးတော့ပူလောင်ခြင်းတရားတွေနှိမ့်ဆက်ခံနေကြရတဲ့တရားဓမ္မတို့ဦးဇင်းတို့ပုထုဇဉ်လူသားတွေအတွက်မြတ်စွာဘုရားရှင်ကိုရမကြီးပေးခဲ့တဲ့ငြိမ်းအေးရာငြိမ်းအေးကြောင်းနီလန်ကောင်းတွေကိုဒါဒီကနေ့ဘုံဘုံတို့တဏှာရီစာလေးစူးစီးပြီးတော့ ပြောမယ်လို့စိတ်ကူးထားနော်တရားကောင်းစဉ်ကငြိမ်းအေးလူသူများအတွက်ဆိုတော့မငြိမ်းအေးလူတဲ့သူတွေကရှိလို့ရှိသေးလို့လားလို့မေးတယ်ကတော့ရှိတာနော်မငြိမ်းအေးခြင်းတဲ့လူမရှိဘူးလို့မထင်နဲ့တတ္တဝါတွေဆိုတာပင်ကိုယ်တဘာဝကမငြိမ်းအေးမှုပူလောင်မှုမှာပဲပြောကြတာလို့ မြတ်စွာဘုရားဟောတာတဲ့ဒေသနာတစ်ပုဒ်ရှိအနုပသမရာမဘိခွေပဇာအနုပသမရတာအနုပသမတမ္ပုရိဒါတာတထာဂရေနဩပတမိကေဓမေဒေတိယမာနေသုတ်တုတတိသောတံဩရဟတိအညာစိတ်တံဥပတပိတိလို့မြတ်စွာဘုရားရဲ့အံ့ဩဖွယ်ကုန်၄ပါးကိုဟောပြတဲ့ဒေသနာမှာဗာပြောထားတော့ဘိက္ခဝေယဟန်တော်တို့ပဇာတတ္တဝအပေါင်းတို့သည် အနုပသမရာမှာ မငြိမ်းချမ်းမှုပူလောင်မှုမှာမွေလျော်ကြတယ်တဲ့အနုပသမရတာမငြိမ်းချမ်းမှုမှာပျော်ပိုက်ကြတယ်အနုပသမတမ္ပုရိတာမငြိမ်းချမ်းကြောင်းတရားတွေနဲ့ပဲသူတို့နေရတာဝမ်းသာကြတယ်ဒါပေမဲ့လို့ဘုရားရှင်ကိုရမေကြီးပွင့်လာတဲ့အခါမှာအဲ့ဒါလိုမငြိမ်းချမ်းမှုမှာပျော်နေကြတဲ့ပူလောင်ပင်ပန်းမှုမှာမွေလျော်နှိမ့်ချိုက်နေကြတဲ့တတ္တဝါတွေကိုမြတ်စွာဘုရားက ဩပတမိကေဓမ္မေတေတိယမာနေငြင်းအေးချောင်းတရားတွေကိုဟောပြတဲ့အခါမှာသုတ်တုတတိသောတံဩရဟတိစောစောကမငြင်းချမ်းမှုမှာပြောနေကြတဲ့တတ္တဝါတွေဟာနားဆိုင်ပြီးတော့ထောင်ကြတယ်နားလေလိုစိတ်ရှိကြတယ်အင်ညာစိတ်တံဥပဒမင်တိတဲ့။အော်ငြိမ်းချမ်းချောင်းတရားတွေကိုသိလို့တဲ့စိတ်တွေဖြစ်သွားကြတယ်တဲ့ဒီဒေသနာလေးရှိနော်။အဲ့တော့ဒိဗေကဘာပြောတာတော့ မငင်းအေးလိုတဲ့လူရဲ့လို့ရှိပါမလားဆိုတဲ့မေးခွန်းလေးကိုနော်ဘုံဘုံကကိုယ့်ဟာကိုယ်မေးမိရင်းနဲ့ဒီဒေသနာလေးကိုအမှတ်ရတာမားဖြစ်ကြည့်မယ်ဆိုတော့ဘုံဘုံတို့ငင်းအေးခြင်းကြတာကြီးပဲလို့ထင်စရာရှိဒါပေမဲ့တကယ်တကယ်ပင်ကိုစိတ်အနေထားလေးကို ဝေဖန်အကဲဖြတ်ကြည့်မယ်ဆိုရင်လိုချင်မှုဆိုတဲ့လောဘနဲ့ပူပူလောင်လောင်နေရတာကိုဘုံဘုံတို့ဟာတခါတည်းရံမွေးလျော်နှိမ့်ချိုက်ပျော်ပိုက်နေတတ်ကြတယ် ကျေနပ်မှုဆိုတဲ့ဒေါသကြီးနဲ့ပူပူလောင်လောင်နေရတာကိုလည်းပဲဘုံဘုံတို့မွေ့လျော်နေကြတာပေါ့မရှိဘူးလားရှိတယ်။ဒါကြောင့်တတ္တဝါတွေရဲ့ပင်ကိုယ်သဘောကမငြိမ်းချမ်းမှုမှာပျော်ကြတဲ့သဘောရှိတယ်။မြတ်စွာဘုရားကငြိမ်းချမ်းကြောင်းတရားကိုဟောပြီးဆိုတော့မှစိတ်ဝင်စားလာတယ်။နော်နားဆိုင်ပြီးတော့ထောင်လိုစိတ်တွေဒီတရားကိုသိလိုစိတ်တွေဖြစ်လာကြတယ်။ဒါဟာမြတ်စွာဘုရားရဲ့အစွမ်းပဲလို့ဒီဒေသနာကိုကြည်ကျင်အဖြစ်ဘုံဘုံတို့ မငြိမ်းအေးလိုတဲ့စိတ်ကလေးတွေပင်ကိုခြေအားဖြင့်ရှိနေတတ်တယ်ဆိုတာလေးကိုသတိထားမိဖို့ပြောပြတာပေါ့နော်အဲ့တော့ဘုန်းဘုန်းတို့ဒီနေရာမှာငြိမ်းအေးခြင်းတယ်ဆိုလို့ရှိရင်ပထမအဆင့်ကိုကိုကိုငါဟာပြပြဝဝမငြိမ်းအေးသေးပါလားပူပူလောင်လောင်နေနေရတဲ့အနေအထားမှာပဲရှိနေသေးပါလားလို့ကိုကိုကိုအရှင်နားလေတဲ့နေလို့ထင်တယ် ကို့မှာပြဿနာရှိတယ်ဆိုတာကိုသိမှအဲ့ဒီပြဿနာကို ရှင်းလို့စိတ်အဲ့ဒီပြဿနာကိုဘယ်လိုရှင်းရမလဲဆိုတဲ့နီလန်းရှာတဲ့အနေအထားအဲ့ဒီပြဿနာကိုလက်တွေ့ကင်တွယ်ဖြေရှင်းတဲ့အနေအထားကိုဘုံဘုံတို့ရောက်နိုင်မယ်ပေါ့နော်ဒါကြောင့်ငြင်းအေးကျင်တယ်ဆိုရင်ကို့မှာမငြင်းအေးတဲ့သဘောတွေရှိနေတယ်ဆိုတာကိုပထမဦးစွာနားလည်ဖို့လက်ခံဖို့အရေးကြီးတယ်လို့ဘုံဘုံထင်တယ်နော်ဒါမှဒီပြဿနာကိုဘုံဘုံတို့ ရှင်းလင်းလိုစိတ်ဖြစ်လာမယ်အဖြေရှာလိုစိတ်ဖြစ်လာမယ်ဟုတ်လားပြောချင်တာကငြိမ်းအေးလိုစိတ်အရင်ရှိရမယ်မငြိမ်းအေးဘူးဆိုတာကိုသိမှလည်းပဲငြိမ်းအေးလိုစိတ်ကရှိမှာပေါ့နော်တကယ်တမ်းပြောရမယ်ဆိုရင် ပုထုဇဉ်တွေဆိုတာကတော့ဘယ်သူမှပြပြဝဝငြိမ်းအေးကြတာ မဟုတ်ပါဘူးအပူတွေတွေကြီးပါပဲကိုယ်ကြောင့်နဲ့ကိုပူးလောင်နေကြတဲ့လူတွေပဲများပါတယ်အကြောင်းမျိုးမျိုးကြောင့် ပူလောင်နေကြတယ်ပင်ပန်းနေကြတယ်ဆင်းရဲနေကြတယ်ဒီဒီချာချာလေးညံကလေးနဲ့လောကရဲ့ပုံမှာသုံးသက်ကြည့်လိုက်နော်စာရေးဝေရေးနေရေးမပြည့်စုံလို့ပူလောင်နေကြရတယ်လူတွေအများကြီးမရှိဘူးလားဟာစာဝေနေရေးပြည့်စုံပြီဆိုတော့လည်းပဲဟောစီးပွားရေးဆိုပြီးတော့ကိုသားသမီးတွေရဲ့ရှေးရေးအကုန်လုံးကြည့်ပြီးတော့စီးပွားရေးအတွက်ဒီနေ့အဖြစ်စီးပွားရေးနဲ့ပတ်သက်ပြီးတော့ပူလောင်ပင်ပန်းနေကြတာဟောမရှိဘူးလား ဟောတခါပညာရေးတဲ့ပူရတာပဲဘုံဘုံတို့ငယ်ငယ်တုန်းကဆိုကြောင်းနေတုန်းကပူရတာပဲပြန်စဉ်းစားကြည့်ရင်နော်ကလေးဘဝအေဂျင့်နေဘယ်ချိန်မြဲအေဂျင့်တာလဲလို့တောင်တွေးမိဟုတ်လားတချို့ကကလေးဘဝကိုအေဂျင့်တယ်လို့ပြောကြတယ်ဟုတ်လားကိုကလေးဖြစ်ခဲ့တုန်းကအနေထားကိုသိပြီးတော့မမှတ်မိကြလို့များလားလို့ဘုံဘုံကတော့တွေးမိတယ်ပညာရေးနဲ့ပတ်သက်ပြီးတော့ပူရတာပဲမတင်ခြင်းမဲနဲ့တင်ရတယ်ကိုတင်တာကိုနားမလဲတော့လဲပူရတယ်အမျိုးမျိုးပေါ့ ဟောတဆင့်တက်လာပြီအသက်ရွယ်လေးရလာပြီဆိုတော့လူမှုရေးဆက်ဆံရေးဘိုးတောင်ဆိုသေးတယ်လူမှုရေးဆက်ဆံရေးနဲ့ပတ်သက်ပြီးတော့ဘုန်းတို့အဆင်မပြေရင်ပူလောင်ကြရတယ်ပင်ပန်းကြရတယ်တယောက်ကိုတယောက်စိတ်တိုင်းမကြလို့တယောက်ကိုတယောက်နားလည်းမပေးနိုင်လို့ခွင့်မလွတ်နိုင်လို့သီးမခံနိုင်လို့တယောက်ရဲ့ဈေးရောက်တယောက်ကိုမကြိုက်လို့ဟာအမျိုးမျိုးသောအကြောင်းကြောင့်ဆက်ဆံရေးနဲ့ပတ်သက်ပြီးတော့လူတွေဟာပင်ပန်းကြရတယ်ဆင်းရဲကြတယ် နော်ဆရာတော်ဦးဇောတိကဟောထားတဲ့တရားထဲမှာငငယ်ကကြားဘူးတယ်သေခြင်းလောက်အောင်ပင်ပန်းတယ်ပူလောင်တယ်ဆိုတာဒီဆက်ဆံရေးနဲ့ပတ်သက်ပြီးတော့ဖြစ်ကြတာပဲများတယ်တဲ့ဟုတ်တာပဲသေခြင်းလောက်အောင်စိတ်ညစ်တယ်ဆိုတာအဲ့ဒါတယောက်နဲ့တယောက်အဆင်မပြေကြလို့စိတ်ညစ်ကြရတာဟုတ်လားဒါကြောင့်ပူနေကြရတယ်ဆင်းရဲနေကြရတယ်ဆိုတာကိုမြင်စေခြင်းလို့ပြောပြတယ်နော်ဟောတဆင့်တက်လာလိုက်စားရေးဝေးရေးနေရေးစီးပွားရေးပညာရေးဆက်ဆံရေးဟောကျမ်းမာရေးတဲ့ဟော ပူရတာပဲအသက်ရွယ်လေးရလာရင်ခန္ဓာကိုယ်ကဖောက်ပြန်တော့ဖောက်ပြန်မှုကထင်ရှားတော့မှာလေကံဆိုရင်တော့စောစီးစီးဖောက်ပြန်ကြတာပေါ့ဟုတ်လားဒါပေမဲ့ဘလို့ပဲကံကောင်းပါတယ်ပြောပြော50ကျော်60ကျော်ရောက်လာပြီဆိုလို့ရှိရင်ကျမကြီးနဲ့ပတ်သက်ပြီးတော့ပူကြတာမရှိဘူးလားပိုးတောင်ပူရသေးတယ်ဟုတ်လားဟိုဒီနေ့ကနော်အသက်40 height ပဲတက္ကမတယောက်တရားလဲတော်တော်လေးကိုပဲသူတို့အာယုံဆိုင်ပြီးတော့ စူးစမ်းကြတဲ့လူတွေပါပဲဟိုကြွက်သားတွေအားနေတဲ့ယောဂပေါ့ဟိုထပြီးရင်မထိုင်နိုင်တော့ဘူးထိုင်ပြီးရင်မထနိုင်တော့ဘူးထူပြီးတော့မှပဲသူများထူပြီးတော့မှပဲနော်ထနိုင်တာအဲလမ်းလျှောက်တော့လည်းပဲရိုင်းထိုးရိုင်းထိုးနေအဲ့ဒါလို့ဟိုယောဂဝေဒနာအကြီးကြီးဖြစ်နေတဲ့ကြားထဲကဟိုတနေ့ကအဲ့ဒါခွဲစိတ်မှုတစ်ခုလောက်ရတယ်။ဘိုက်ထဲမှာအလုံးရှိလို့တဲ့။အဲ့ဒါခွဲတဲ့အခါကျတော့ သူ့ရဲ့အတွေ့အကြုံပေါ့လေမခွဲခင်မှာအလွန်ကြောက်တယ်တဲ့ငါလမ်းမရရှောက်မှရှောက်နိုင်မှာတော့မလားခွဲခန်းထဲမှာအစင်းမပြေးပါမလားဒါဘုံဘုံလည်းငယ်ငယ်ကခွဲခန်းထဲဝင်ခဲ့ဘူးတာပါပဲတကယ်ကိုစိတ်ထဲမှာအစင်းပြေးအောင်မနေကြီးကြိုးစားရတယ်ပေါ့နော်မနေကြိုးစားရတယ်ဒါပေမဲ့လို့မြတ်စွာဘုရားရဲ့အဆုံးအမတွေကိုလေ့လာထားတာသင်ယူထားတာ ထိုက်သိအားလျော်စွာလေ့ကျင့်ထားတာဒါလေးတွေရှိနေတော့စောစောကပြောတဲ့ဒကမစိတ်ရဲ့ကြည်လင်မှုအေးချမ်းမှုကိုခွဲခန်းနဲ့ရောက်သွားတော့ရသွားတယ်တဲ့မေတ္တာတွေလည်းပို့လို့ရသွားတယ်ကြည်ကြည်လင်လင်ချမ်းချမ်းသာသာပဲခွဲခန်းနဲ့ရထွက်လာတော့မိသားစုကတော်တော်တောင်အံ့ဩကြတယ်ဩကြည်ကြည်လင်လင်ပဲဘာထိခိုက်မှုမှမရှိသလိုပဲပေါ့နော်အဲသူကတော့တလုံးနဲ့ဘုံဘုံကိုပြောပါတယ်ဩယတနာမြတ်သုံးပါးရဲ့ကျေးဇူးဖရာတဲ့အဓိကကတော့ မှန်မှန်ကန်ကန်စဉ်းစားတတ်လို့စဉ်းကျင်တတ်လို့နှလုံးသွင်းတတ်လို့စိတ်ရဲ့နော်အေဂျင့်မှုကိုသူရသွားတာပေါ့အဲ့တော့ပြောချင်တာကတော့ကျမ်းမာရေးနဲ့ပတ်သက်ပြီးတော့လည်းပဲပုံပုံတို့တွေဟာပူနေကြရတယ်။ဘာမှမဖြစ်ပါလေဆိုတာ။သတိမေ့ပြီးတော့ကိုယ့်ကိုယ်ကိုမသုံးသပ်မိလို့သာ နေရမယ်။အရေးရောင်လေးပြလာပြီဖောက်ပြန်မဲ့အရေးရောင်လေးပြလာပြီဆိုတော့အဲ့ဒါကျမ်းမာရေးနဲ့ပတ်သက်ပြီးတော့ဘယ်လောက်ပူရမလဲဆိုတာသိလိမ့်မယ်အဲ့ဒီကြရင်။ဟုတ်လား။ရှေ့ဆက်တိုးကြည့်လိုက် ။သေကောင်ပေါင်းလဲဖြစ်တဲ့အနေဒါရောက်အောင်မှာပဲ။အဲ့ဒီကြရင်လည်းဘာလုပ်အောင်မလို့ပူရအောင်မှာပဲ။နော်စဉ်းစားကြည့်နော်။အဲ့တော့တကယ်လို့ဘုံဘုံတို့တွေဟာအခုလောလောဆယ်တချို့စာသာရာရာအစဉ်ပြေလို့ဘုံဘုံပြောတဲ့ပူလောင်မှုတွေပင်ပန်းမှုတွေမရှိပါဘူးဆိုအောင်တောင်မှတစ်ချိန်မှာလောကရန်တရားတွေနဲ့တွေ့ရအောင်မှာပဲ။တွေ့ရင်ကိုယ်ကပြင်ဆင်မထားဘူးဆိုရင်ပူရအောင်မှာလောင်ရအောင်မှာပဲ။နော်လောကရန်ဆိုတာလည်းမတွေ့ပဲလေနေမှာမဟုတ်ဘူး။ဟုတ်လား။ အဲ့တော့အမျိုးမျိုးသောအကြောင်းကြောင့်တတ္တဝါတွေကပူလောင်ကြတယ်ပင်ပန်းကြတယ်တောကပတိဒေဝဒုက္ခဒေါမနတဥပယာတဆိုပြီးတော့မြတ်စွာဘုရားကနော်ဇာတိပစ္စယနော်လူရဲ့လို့ဖြစ်လာရင်မွေးဖွားလာပြီဆိုတာနဲ့ဒီတောကဆိုတဲ့စွေခြင်းပတိဒေဝဆိုတဲ့ငိုကြွေးခြင်းဒုက္ခဆိုတဲ့ကိုဆင်းရဲခြင်းဒေါမနတဆိုတဲ့စိတ်ဆင်းရဲခြင်းဥပယာတဆိုတဲ့ပင်ပန်းခြင်းတွေဟာအကြောင်းအားလျော်စွာဖြစ်လာတော့တာပဲလို့လို့မြတ်စွာဘုရားဟောတယ်။တော့ဒီခေတ်ဆိုလို့ရှိရင်ခုနတုန်းကပြောခဲ့တဲ့ အမျိုးမျိုးသောအကြောင်းတရားတွေကိုခြေခံပြီးတော့ကိုယ့်ရဲ့စိတ်ကိုမှန်မှန်ကန်ကန်မထားတတ်တော့ချို့ဆိုစိတ်တတ်ကြတဲ့ယောဂါတွေဖြစ်ကြတယ်ဟုတ်လားစိတ်ဆရာဝန်နဲ့ပြကြကုကြတကြရတယ်ဟောနောက်ဆုံးတချို့ယူသွားတဲ့လူတွေတောင်ရှိတယ်ဒါပါတော့ပင်ပန်းကြရတယ်ဆင်းရဲကြရတယ်တတ္တဝါတွေကပူလောင်မှုနဲ့နေကြရတယ်ဆိုတာဘုံဘုံတို့နည်းနည်းလေးစဉ်းစားကြည့်ပြီးတော့ပြောကြည့်တာဟုတ်လားဒါကြောင့်မို့လို့မြတ်စွာဘုရားလက်ထက်က ဟိုရှင်သာတိဗုဒ္ဓရာရဲ့ညီမတော်ဥပစာလာထေရီကိုမာနကဟိုအနုံတော်ရရတစ်ပင်အောက်မှာတပါးတည်းငင်းငင်းချမ်းချမ်းနေနေတော့မှမာနကရောက်လာပြီးတော့နှောက်ရက်တဲ့အနေနဲ့နော်ဘယ်ဘုံကိုမြန်ရောက်ချင်တော့ဘယ်ဘဝမြန်ရောက်ချင်တော့သူကအိမ်မှာဘုံဌာနကိုရည်ညွှန်းပြီးတော့ပြောတယ်ဆိုလိုတာကဘယ်နေရာလေးမြန်သွားချင်တော့အခုနားလည်အောင်ပြောရမယ်ရှင်နော်ဟုတ်လားဘယ်နေရာလေးမြန်သွားနေချင်တော့စာရဲကတော့ဘယ်ဘုံကိုရောက်လို့တည်း အဲ့တော့ဘယ်ဘုံမှမရောက်ချင်ဘူးဘယ်ဌာနမှမရောက်ချင်ဘူးဟာဘာပြုလို့တော့နတ်ပြည်ဆိုကောင်းပါကောင်းနတ်ပြည်၆ထပ်ရွတ်ပြပြီးတော့အဲ့ဒီနေရာရောက်ဖို့စိတ်แท้စိတ်ကူးပါလားအဲ့တော့ဘာပြန်ပြောတော့ဆိုတော့တဘောအာရိပိတောလောကောတဘောလောကောဘဒုပိတောတဘောပစ္စလီတောလောကောတဘောလောကောပကံပိတောတဲ့ဒါယန္တာထေရီမာကြီးတယောက်ရဲ့အမြင်ပေါ့နော်ဘာပြောတော့တဘောလောကောတဲ့အလုံးစုံသောလောကကြီးဟာ တတဝါတွေကိုအဓိကရည်ညွှန်းတာပေါ့နော်အလုံးစုံသောလောကကြီးဟာအာတိပိတော်ရဲရဲပြောင်ပြောင်တောက်လောင်နေတယ်မိကြီးခဲကြီးလို့ပေါ့ဒါသူ့ရဲ့အမြင်တော့တတဝါတွေကိုကြည့်ပြီးတော့သူ့စီထဲမှာလောင်နေတယ်လို့ပဲမြင်နေတယ်တဘောလောကဘဒုပိတော်တဲ့အခိုးတလူလူထနေတယ်တဲ့ဟောဘုံဘုံတို့ဖွဲပုံတွေဘာတွေများပြီးရှို့ထားတယ်ဆိုရင်မိကိုတူဦးနဲ့အထဲထဲကတော့ဘလောက်ထိပူမလဲလှိုက်ပြီးတော့ပူတဲ့အပူကိုပြောတာနော်ဒါကြောင့်လူတချို့ကိုကြည်လိုက်လို့ရှင် ရဲရဲပြောင်ပြောင်တောက်လောင်နေတဲ့မိကြီးကြီးကိုမြင်ရတယ်လို့မျိုးထင်ထင်ရှားရှားပူနေတာပေါ့ဒါကတော့ဟောတချို့ကြတော့လည်းပဲဖွဲမိများလို့တူဦးပြင်ဘက်ကကြည့်ရင်တော့တိတ်မပူသလိုလိုပဲဟုတ်လားဟန်ကလေးနဲ့မန်ကလေးနဲ့ဒါပေမဲ့အတွင်းထဲမှာတော့လှိုက်ပြီးတော့ဘာဖြစ်နေတော့ပူနေကြတာပဲဟုတ်လားတဘောပစ္စလီတော်လောကောတဲ့မီးတောင်မီးလျံကိုထွက်နေတယ်တဲ့ဟောတချို့အပူကြတော့အလွန်ကိုထင်ရှားတယ်ကဲပါယူပါတစားသားနဲ့ အော်ဟစ်ညှဉ်းညူပြီးတော့တခါတည်းရုပ်ပြက်ဆင်းပြက်ကိုပူးနေကြလောင်နေကြတယ်လို့မရှိဘူးလားဒါကြပါဖြစ်တော့မိထောက်ကိုမြင်နေကြတာမိကြီးကကြီးကြည့်ရတယ်လို့မျိုးမိကိုဥနေတာကိုကြည့်ရတယ်လို့မျိုးမိတောင်မိလျံကိုကြည့်ရတယ်လို့မျိုးပြောပုံကလေးဒါအဓိပ္ပာယ်လေးတွေကသူ့နဲ့သူကွဲပြားမှုရှိရနော်ဟုတ်လားတဘောလောကောပကံပိတော်တဲ့အနှစ်ချုပ်လိုက်ရင် လောကကြီးတစ်ခုလုံးဟာတုံလှုပ်နေတယ်တဲ့ငြိမ်သက်နေတာမဟုတ်ဘူး။ဘာဖြစ်နေတာတော့ တုံလှုပ်နေတယ်ဘယ်နည်းနဲ့တုံလှုပ်နေတာဆိုတော့ပူခြင်းလောင်ခြင်းတရားတွေနဲ့တုံလှုပ်နေတယ်ဒါကယန္တာအရှင်မြတ်တပါးရဲ့အမြင်ပဲဘုမုန်းတို့ဒါတွေကိုယာနုံးကြီးလိုက်ပြီးတော့မြင်နိုင်ဖို့ဆိုတာမဖြစ်နိုင်သေးဘူးပေါ့နော်ဒါပေမဲ့ခံမှန်းကြည့်လိုက်နော်တချို့လူတွေရဲ့ဘဝမိကြီးကကြီးကိုကြည့်ရတယ်လို့ပူးနေတယ်ဆိုတာသိတာတချို့လူတွေရဲ့ဘဝပိတ်မသိတာပဲမလို့အတွင်းလှိုက်ပြီးတော့စားနေတယ်ဆိုတာကိုလည်းမြင်တဲ့ရင်မြင်လို့ရတယ်ဟုတ်လား တချို့ကြတော့မီးတောင်မီးလံကြီးများထားနေတယ်လို့ကိုတကယ်ကိုထင်ထင်ရှားရှားပူလောင်နေရတယ်ပင်ပန်းနေကြတယ်နောက်တစ်စုံတစ်ယောက်ချေရခင်ရတဲ့ပုံကိုယ်တွေကွဲသွားလို့ကြံရစ်တဲ့လူတွေကိုကြည့်မယ်ဆိုရင်ဒီဘမုံအခုပြောနေတဲ့ဇာတ်တွေကပို့ပြီးတော့နားလေစရာကောင်းတယ်ပေါ့ဟုတ်လားသူတို့ပူလောင်ပင်ပန်းနေတာလေအရန်ကိုမထင်ရှားဘူးလားထင်ရှားတယ်အဲ့တော့အကြောင်းမျိုးမျိုးကြောင့်တတ္တဝါတွေကပူလောင်နေကြတယ်ပင်ပန်းနေကြတယ်အဲ့ဒါလို့ဆိုရင်မပူလောင်ခြင်းမူမပင်ပန်းခြင်းမူငြိမ်းအေးခြင်းတယ် ညှင်းအေးခြင်းဘယ်လိုလုပ်မလို့ဘုံဘတော်ဒီမှာပြောဖို့အစီအစဉ်လေးချထားတယ်ဟုတ်လားဒါလေးတွေကိုစာအုပ်ကလေးထုတ်ဖို့လည်းပဲရည်ရွယ်ထားတော့ခေါင်းစဉ်လေးတွေခွဲပြီးတော့အစီအစဉ်လေးချဖြစ်အောင်ဘုံဘတို့နော်စီစဉ်ထားတယ်အဲ့တော့ညှင်းအေးခြင်းတွေနော်တရားခေါင်းစဉ်လေးပေးတာဘယ်လိုပေးတာညှင်းအေးလိုသူများအတွက်ဟုတ်လားအဲ့တော့ညှင်းအေးခြင်းတယ်ဆိုလို့ရှိရင်ဘာကြောင့်မငြိမ်းအေးတာလဲဆိုတဲ့မငြိမ်းအေးခြင်းရဲ့အကြောင်းတရားကိုဘုံဘုံတို့ရှာရမယ်။ပူလောင်ခြင်းရဲ့အကြောင်းတရားကိုရှာရမယ် အကြောင်းကိုရှာတတ်တဲ့အလေအကျင့်လေးဘုံဘုံတို့မွေးရမယ်အကြောင်းတရားကိုမြင်ပြီဆိုလို့ရှိရင်ဘုံဘုံတို့ဖြစ်ချင်တယ်ဆိုရင်လည်းအဲ့ဒီအကြောင်းတရားဖြစ်အောင်လုပ်လိုက်ဖို့ပဲမဖြစ်ချင်ဘူးဆိုရင်လည်းအဲ့ဒီအကြောင်းတရားမဖြစ်အောင်ဖယ်လိုက်ဖို့ပဲတခုခုဘုံဘုံတို့ဖြစ်ချင်ပြီးရချင်ပြီးဆိုရင်ဒါဖြစ်အောင်ဒါရအောင်ငါဘယ်လိုလုပ်ရမလဲဆိုတဲ့အကြောင်းတရားကိုသိမှဒါကိုဖြစ်အောင်ဒါကိုရအောင်ဘုံဘုံတို့လုပ်နိုင်တာတနည်းပြောရရင်ဒါမဖြစ်ချင်ဘူးဒါမရချင်ဘူးဆိုရင်လည်းပဲဒါဖြစ်ချင်းဒါရချင်းရဲ့အကြောင်းကိုမြင်လို့ရှိရင် ဒီအကြောင်းကိုဖယ်လိုက်ရင်ကိုမဖြစ်ချင်တာမဖြစ်တော့ဘူးကိုမရချင်တာမရတော့ဘူးဟုတ်လားဒါကြောင့်အကြောင်းကိုမြင်တတ်တဲ့ဉာဏ်ဒါအလွန်တန်ဖိုးရှိတယ်ဒါကြောင့်အကြောင်းကိုအရင်ရှားကြည့်ရနော်ငြင်းအေးကျင်တယ်ဆိုလို့ရှိရင်ဘယ်အရာတွေကမငြင်းအေးအောင်လုပ်နေတာတော့မငြင်းအေးခြင်းရဲ့အကြောင်းတရားကိုတွေ့အောင်ရှာပြီးရင်အဲ့ဒီအကြောင်းတရားကိုဖယ်ပစ်လိုက်မယ်ဆိုရင်ဘုံဘုံတို့ငြင်းအေးခြင်းဆိုတာဖြစ်သွားမှာတနည်းအားဖြင့်ပူလောင်ခြင်းတွေခြုံငိမ့်သွားမယ်ပေါ့ဟုတ်လားအဲ့တော့လောကမှာ အကြောင်းမရှိဘဲနဲ့ဘာမှဖြစ်ရုံထုံးစံမရှိကောင်းတာပဲဖြစ်ဖြစ်ဆိုးတာပဲဖြစ်ဖြစ်ဆင်းရဲတာပဲဖြစ်ဖြစ်ချမ်းသာတာပဲဖြစ်ဖြစ်ပူလောင်တာပဲဖြစ်ဖြစ်ငြိမ်းအေးတာပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ပေါ့နော်အဲ့ဒီတရားတွေဟာအကြောင်းမရှိဘဲနဲ့မဖြစ်ပါဘူးအကြောင်းရှိလို့ဖြစ်တာတပူတယ်လောင်တယ်ဆိုတာလေအကြောင်းရှိလို့ပူလောင်တာအပူလောင်ခြင်းရဲ့အကြောင်းတရားကိုဘုန်းဘုန်းတို့ဖေးနိုင်မယ်ဆိုလို့ရှိရင်ဒါငြိမ်းအေးသွားမယ်ဟုတ်လားအဲ့ဒါလို့ရှိရင်ဘာကြောင့်ပူလောင်နေကြရတာတုံးဘာကြောင့်မငြိမ်းမအေးဖြစ်နေကြရတာတုံးကိုယ့်ရဲ့စိတ်နှလုံးတွေကဟုတ်လား အဲ့လိုအကြောင်းတရားကိုရှာမယ်ဆိုလို့ရှိရင်အပြင်အကြောင်းတရားနဲ့အတွင်းအကြောင်းတရားရဲ့လို့အကြောင်းတရားနှစ်ခုပေါင်းမိလို့မငြိမ်းအေးခြင်းဆိုတဲ့သဘောပူလောင်ခြင်းဆိုတဲ့သဘောဟာဖြစ်လာတာဒီခြားနားထောင်နော်ပမုန်းတို့ရဲ့စိတ်နှလုံးမှာပူလောင်ခြင်းတွေပင်ပန်းခြင်းတွေဆင်းရဲခြင်းတွေဖြစ်လာတယ်မငြိမ်းအေးခြင်းတွေဖြစ်လာတယ်ဆိုတာအပြင်အကြောင်းတရားရဲ့အတွင်းအကြောင်းတရားရဲ့အကြောင်းတရားနှစ်ခုပေါင်းမိလို့ဟုတ်လားအဲ့တော့အပြင်အကြောင်းတရားဆိုတာဘာပြောတာတော့ ဒီခြာနာထောင်နော်ဒီဥစ္စာကိုအပြင်အကြောင်းတရားဆိုတာဘာပြောတာအောင်ဆိုတော့ပျက်စီးခြင်းတွေအနိဋ္ဌာယုတ်နေဒါတွေကိုပြောတာနော်ပျက်စီးခြင်းတရားတွေအနိဋ္ဌာယုတ်နေပို့ပြီးတော့ဘုံဘုံတို့ရှင်းအောင် ပြောရရင်ကိုမဖြစ်ချင်တာတွေဖြစ်နေတာကိုဖြစ်ချင်တာတွေမဖြစ်ဘဲရှိနေတာအနှစ်ချုပ်ရင်တော့ဒါပါပဲဒါကိုပဲဘုံဘုံတို့ပို့ပြီးတော့ရှင်းအောင်ပြောမယ်ဆိုရင်တော့အာယုန်တွေပေါ့အိဋ္ဌာယုန်အနိဋ္ဌာယုန်အိဋ္ဌအာယုန်အနိဋ္ဌအာယုန်အိဋ္ဌဆိုတာ လိုချင်စရာကောင်းတဲ့နှစ်သက်စရာကောင်းတဲ့မျက်နှိုးစရာကောင်းတဲ့နော်ကောင်းတဲ့အာယုံပေါ့အနိဋ္ဌဆိုတာလိုချင်စရာမကောင်းတဲ့နှစ်သက်စရာမကောင်းတဲ့ဆိုးတဲ့အာယုံပေါ့အဲ့ဒီအာယုံကိုပဲဘုံဘုံတို့အပြင်အကြောင်းတရားလို့နားလည်ရမယ်စိတ်ဆင်းရဲခြင်းစိတ်ပူလောင်ခြင်းရဲ့အဓိကအကြောင်းတရားကအဲ့ဒီအပြင်ဘက်ကအကြောင်းတရားရှိရမယ်သူတစ်ခုတည်းနဲ့ဒီပျက်စီးမှုအနိဋ္ဌာယုံတစ်ခုတည်းနဲ့ လူရဲ့စိတ်ဟာဆင်းရဲသလားပင်ပန်းသလားဆိုတာမဟုတ်သေးဘူးနောက်ထပ်အတွင်းအတွင်းကအကြောင်းတရားတစ်ခုနဲ့ပေါင်းမိမှသူကစိတ်ပူလောင်မှုပင်ပန်းမှုဆိုတာဆင်းရဲမှုဆိုတာဖြစ်တယ်အဲ့လို့ဆိုရင်အတွင်းအကြောင်းတရားကဘာလဲအတွင်းအကြောင်းတရားအထင်မှားမှုအမြင်မှားမှု အတွေးမှားမှုပြောရရင်အာယုန်ဒီတော်မလတိကာရနှလုံးသွင်းမှားမှု ဟုတ်လားအဲ့လို့ဆိုရင်ဘုံဘုံတို့ဒါကဟိုဒေသနာလက်လွတ်နဲ့ဘုံဘုံတို့ပြောနေတာမဟုတ်ဘူးเนาะအင်္ဂုတ္တပါဠိတော်ဒုက္ခနိပတ်ထဲမှာမြတ်စွာဘုရား လောဘဖြစ်ခြင်းရဲ့အကြောင်းတရားနှစ်ပါးဒေါသဖြစ်ခြင်းရဲ့အကြောင်းတရားနှစ်ပါးဆိုပြီးတော့ဟောတာရှိတယ်။နော်လောဘဖြစ်ခြင်းရဲ့အကြောင်းတရားနှစ်ပါးဒီနေ့အဖြစ်ຢာကဖြစ်ခြင်းရဲ့အကြောင်းတရားနှစ်ပါးဆွဲမဲ့မှုပေါ့နော်လိုချင်မှုမမောမှုဘာကြောင့်ဒီလောဘဖြစ်လာလဲအိဋ္ဌာယုံဆိုတဲ့အပြင်ဘက်ကအာယုံနဲ့တွေ့ခြင်းအကြောင်းတရားတစ်ခုအာယုံဤသောမနတိကာရလို့ဆိုတဲ့ကိုယ့်ရဲ့စိတ်ထဲကနှလုံးသွင်းမှားယွင်းမှုအကြောင်းတရားတစ်ခုအဲ့ဒီအကြောင်းတရားနှစ်ခုကြောင့်လောဘဖြစ်တယ်ဟုတ်လားမှတ်ထားနော်အဲ့ဒါလိုပဲဒေါသဘာကြောင့်ဖြစ်လဲ အနိဋ္ဌာယုံဆိုတဲ့စိတ်တိုင်းမကြပေါ်ရာအာယုံနဲ့တွေ့ခြင်းအကြောင်းတရားတစ်ခုကိုယ့်ရဲ့စိတ်ထဲကအာယုန်ဤသောမနတိကာရဆိုတဲ့နှလုံးသွင်းမှားယွင်းခြင်းဆိုတဲ့အကြောင်းတရားတစ်ခုဟောအဲ့ဒီအကြောင်းတရားနှစ်ခုပေါင်းမိလို့ဒေါသဆိုတာဖြစ်တယ်အဲ့တော့ဘုဖမလို့စိတ်တွေပူလောင်ကြတယ်ပင်ပန်းကြတယ်စိတ်မချမ်းမသာဖြစ်ကြတယ်ဆိုတာတကယ်တမ်းကလောဘဒေါသကြောင့်ဖြစ်လာတဲ့ခံစားမှုတွေပဲอืมအဲ့ဒါကိုနားလည်ရမယ်နော်စိတ်ဆင်းရဲပြီးငိုကျင်လောက်အောင်ဖြစ်တဲ့ဘလို့ပဲဖြစ်ဖြစ်ပါလေစိတ်ရဲ့မတတ်တာမှု နော်စိတ်ရပူလောင်မှုပင်ပန်းမှုရှင်းရဲမှုတွေဟာတကယ်စင်စစ်အဲ့ဒါလောဘဒေါသကြောင့်ဖြစ်တဲ့ခံစားချက်တွေပဲလောဘဒေါသမောဟမဖြစ်ဖဲနဲ့ဒီစိတ်ကဆင်းရဲလို့ကိုမရဘူးသဘောပေါက်လားအဲ့လို့ရှင်အဲ့လောဘဒေါသမောဟဘာကြောင့်ဖြစ်တော့ခုပြောပြီနော်လောဘဒေါသဖြစ်တယ်ဆိုတာပြင်ဘက်ကအိဋ္ဌာယုံသို့မဟုတ်အနိဋ္ဌာယုံနဲ့တွေ့အတွင်းထဲကအာယုန်ိတောမနတိကာရအထင်မှားမှုအမြင်မှားမှုအတွေးမှားမှုအာယုန်ိတောမနတိကာရရှိမယ်ဆိုရင်အိဋ္ဌာယုံနဲ့တွေ့တဲ့အခါမှာလောဘဖြစ်မယ်အနိဋ္ဌာယုံနဲ့တွေ့တဲ့အခါမှာဒေါသဖြစ်မယ် အဲ့လို့ရှိရင်ဘုံဘုံတို့ပူလောင်ခြင်းရဲ့အကြောင်းတရားကိုတွေ့ကြပြီဒါအကြောင်းအရင်ရှားကြည့်တာနော်ပြင်ဘက်ကအိဋ္ဌာယုံအနိဋ္ဌာယုံဆိုတဲ့အာယုံနေနဲ့တွေ့ခြင်းဒါအနှစ်ချုပ်ပြောတာနော်အတွင်းရပါတော့အာယောနိသောမနတိကာလဆိုတဲ့နှလုံးသွင်းမှားယွင်းမှုအထင်မှားမှုအမြင်မှားမှုဒါရှိခြင်းအဲ့ဒါကြောင့်ဘုံဘုံတို့စိတ်တွေဟာလောင်ရပူရတာဟုတ်လားဘာဘယ်ကနေတဆင့်ပူတာလောင်တာတော့လောဘဒေါသကနေတဆင့်ပူလောင်ကြရတာဟုတ်လားအဲ့လိုဆိုလို့ရှိရင်ဘုံဘုံတို့ ဟိုဒီအတွင်းအကြောင်းကိုဘုံဘုံတို့ဖယ်လိုက်မယ်ဆိုလို့ရှိရင်အတွင်းအကြောင်းမပါဘဲနဲ့အပြင်အာယုံတက်တက်နဲ့စိတ်ကပူလောင်လို့မရဘူးဘလို့အခြေအနေနဲ့ပဲကြုံကြုံကောင်းတာပဲတွေ့တွေ့ဆိုးတာပဲတွေ့တွေ့ကိုယ်စိတ်ထဲကနှလုံးသွင်းမှမှန်ကန်မှုသာရှိနေမယ်ဆိုလို့ရှိရင်စိတ်ကလောဘဒေါသမဖြစ်တဲ့အတွက်ကြောင့်ပူလောင်လို့မရဘူးပင်ပန်းလို့မရဘူးဒါကြောင့်မို့လို့ဘုံဘုံတို့တွေဟာမပူလောင်ဘယ်လိုလုပ်မလဲအကြောင်းတရားကိုဖယ်ရမယ်အဲ့တော့အကြောင်းတရားကိုဖယ်ရမယ်ဆိုတဲ့နေရာမှာ အပြင်မဲ့အကြောင်းတရားကိုဖယ်ဖို့ကအဓိကလားအတွင်းရအကြောင်းတရားကိုဖယ်ဖို့ကအဓိကလားဆိုတာကိုဆက်ပြီးတော့ဝေဖန်ရမယ်စီစစ်ရမယ်သဘောပေါက်လားအဲ့တော့အပြင်ဘက်ကအကြောင်းတရားဆိုတာဖယ်ဖို့တော်တော်မလွယ်တဲ့ကိစ္စဟုတ်တယ်မဟုတ်လားအိထာအောင်လည်းတွေ့ချင်းတွေ့မယ်နေထာအောင်လည်းတွေ့ရင်တွေ့မယ်အစဉ်ပြေတာလည်းတွေ့ရင်တွေ့မယ်မပြေတာလည်းတွေ့ရင်တွေ့မယ်ဒါကကိုတိတ်ပြီးတော့ဩအတိုးအဆုပ်လုပ်လို့ရတဲ့ကိစ္စစီမံဖန်တီးလို့ရတဲ့ကိစ္စမဟုတ်ဘူးတချို့ကိစ္စတွေဟုတ်လား ဒါကြောင့်အပြင်အကြောင်းတရားတွေဆိုတာ ပြင်ဖို့အလွန်တရာမှခက်တယ်တချို့အကြောင်းတရားတွေဆိုရင်အပြင်အကြောင်းတရားတွေဟာပြင်လို့တောင်မရအောင်เนาะဆိုရပါစို့ဘုန်းတို့ဘသူကြောင့်ဘဝကြောင့်ငါစိတ်ဆင်းရဲရတာဟုတ်လားအဲ့လို့ဆိုရင်အဲ့ဒီဘသူဘဝဆိုတာကြီးကိုဘုန်းဘုန်းတို့ကငါစိတ်တိုင်းကြကြီးမင်းနေပေးလို့ပြောလို့သူနေခြင်းမနေမှာပေါ့ဟုတ်တယ်မဟုတ်လားသူ့သဘောပဲလေအဲ့တော့ပြောရင်ဒါအပြင်မဲ့အကြောင်းတရားဆိုတာပြင်ဖို့မလွယ်ဘူးတချို့မိဘတွေပြောကြတာရှိတယ် အဲသားသမီးတွေကြောင့်စိတ်ညစ်တယ်သားသမီးကမလိမ္မာဘူးဟုတ်လားကိုယ်စိတ်တိုင်းမကြဘူးအဲ့လို့ဆိုရင်ကိုယ်စိတ်တိုင်းကြအောင်ဘယ်လိုလုပ်မလို့ဟာတချို့ကိစ္စဘယ်လိုမှလုပ်လို့မရဘူးဟိုတခါကြီးတယောက်ပြောတာဘုံဘုံကမှတ်မိနေတယ်အဲမချစ်စုတေအသီးကိုစိတ်တလုံးဖြစ်ခြင်းလို့မရဘူးတဲ့ဟုတ်လားမချစ်စုတေရဲ့ပင်ကနေစိတ်တလုံးသီးခြင်းလို့မရဘူးကိုယ်ဖြစ်ရတဲ့ကိုလားတချို့သားသမီးတွေကိုဘလောက်ပဲမကြိုက်မကြိုက်သူ့ဇေယိုင်းနဲ့သူ့အကြိုက်နဲ့ဟာလာတာဒါကြီးကို သူ့ကိုသူစိတ်သူစိတ်တိုင်းမကြเสียရဖြစ်တိုင်းသာကိုဆင်းရဲနေရမယ်ဆိုရင်ကိုစိတ်ချမ်းသာတဲ့အကြောင်းကိုမရှိတော့ဘူးအဲ့လိုပြောနေတာကပြင်ဘက်ကအကြောင်းတရားတွေဆိုတာပြင်ဖို့မလွယ်ပါဘူးရလဲအနေချင်းလောက်ပဲပေါ့နော်အဲ့ဒါလို့ရှိရင်ဘုံဘုံတို့ကဘာကိုအဓိကအာယုံဆက်ရမလဲဆိုရင်အတွင်းအကြောင်းတရားကိုအာယုံဆက်ရမယ်အတွင်းအကြောင်းတရားကိုဘုံဘုံတို့ပြုပြင်ပြောင်းလဲနိုင်မယ်ဆိုရင်စိတ်ပင်ပန်းမှုပူလောင်မှုဟာတဖြည်းဖြည်းနဲ့ဘာဖြစ်သွားမလို့ကျော်နေသွားမယ်အဲ့တော့အတွင်းအကြောင်းတရားကိုပြင်ရမယ်ဆိုတာဘာပြောတာလဲဆိုတော့ အာယောနိသောမနတိကာရအနေထားအနေယောနိသောမနတိကာရဖြစ်အောင်ကြိုးစားတာကိုပြောတာနော်အထင်မှားအမြင်မှားတဲ့အနေထားအနေအထင်မှားအမြင်မှန်ဖြစ်အောင်နော်အတွေးမှားတဲ့အနေထားအနေအတွေးမှန်ဖြစ်အောင်ဒါဘုံမလို့အတွင်းအကြောင်းကိုပြုပြင်နေဆိုတာအဲ့ဒါကိုပြောတာနော်အဲ့ဒါတရားဓမ္မရသော်ဘုရားပေးထားတဲ့နီလန်းနေနဲ့ဘုံမလို့ကြိုးစားမယ်ဆိုလို့ရှိရင်အဲ့ဒီကိစ္စကနော်ခရီးပေါက်ပြီးတော့နောက်ဆုံးနော်စိတ်ငြိမ်းအေးခြင်းဆိုတဲ့အကျိုးရလဒ်ကိုတေချာပေါက်ရမှာဟုတ်လား တကယ်တမ်းဘုံဘုံတို့ဥမာပြောရမယ်ဆိုရင်နော်အရိယာသူတော်ကောင်းကြီးတွေဖြစ်သွားကြတယ်ဆိုတာအဲ့ဒီအတွင်းကြောင်းတရားကိုသူတို့ပြုပြင်နိုင်လို့အရိယာဖြစ်သွားတာပဲဟုတ်တယ်မဟုတ်လားသူတို့စိတ်ထဲမှာအလွန်ကိုမှားယွင်းတဲ့အာယုန်တိတော်မရတိကာရတွေကိုနော်ဖေဖြောက်ပြီးတော့မှန်ကန်တဲ့ယောနိတော်မရတိကာရအစားထိုးတဲ့အလေးကျင့်ကိုလေ့ကျင့်ရင်းနဲ့ဒီအမြင်မှားတွေအထင်မှားတွေပျောက်ပြီးတော့သူတို့ဘာဖြစ်သွားရတာတော့နော်ငြင်းအေးတဲ့အဆင့်ကိုသူတို့ရောက်သွားကြတာဟုတ်လား တော့ပြောရင်တာကဒီအကျွင်းအတွင်းအကြောင်းတရားကိုသာဘုံဘုံတို့ပြုပြင်နိုင်မယ်ဆိုလို့ရှိရင်နော်အရိယာသူတော်ကောင်းကြီးတွေအဆင့်ထိရောက်အောင်ပြုပြင်နိုင်မယ်ဆိုရင်ဒါလုံးဝကိုမဖြစ်သွားမှာတော့ညင်ရေးသွားကိုကအဲ့ဒီအဆင့်ထိမရောက်သေးဘူးဆိုရင်တောင်မှပြင်နိုင်ရင်ပြင်နိုင်သလောက်နော်ဘုံဘုံတို့ရဲ့ဘဝမှာစိတ်ရဲ့ငြိမ်းအေးမှုကိုမရပြီဘူးလားရမယ်ဟုတ်လားအဲ့တော့ဘုံဘုံတို့ကဒါလေးတွေကို အခြေခံကြကြပြောရတယ်နော်အဲ့တော့အခု စိတ်ငြိမ်းအေးခြင်းတယ်ဆိုရင်ဘာလို့ရမှာတော့စိတ်ကို ပူလောင်ပင်ပန်းစေတဲ့အကြောင်းတရားကိုရှာရမယ်အကြောင်းတရားအပြင်အကြောင်းတရားရှိတယ်အတွင်းအကြောင်းတရားရှိတယ်အပြင်အကြောင်းတရားကတော့နော်ဖြစ်ချင်တယ်လို့ဖြစ်နေတဲ့အကြောင်းအားလို့ဆိုတာဖြစ်ချင်တယ်လို့ဖြစ်နေတဲ့အာယုန်တွေပဲနော်အတွင်းအကြောင်းတရားပါတော့အာယုန်နေတော်မနတိကာရအဲ့တော့အာယုန်နေတော်မနတိကာရကိုပဲအဓိကဘုန်းတို့ရဲ့စိတ်ထဲမှာအာယုန်စိုက်ပြီးတော့သူ့ကိုဘာလို့ရမှာတော့ပြုပြင်နိုင်အောင်စ조사ရဟိုပို့ပြီးတော့ရှင်းအောင်ပြောရင်ပြောရမယ်ဆိုရင် ကိုယ်စိတ်ထဲမှာဆင်းရဲနေတယ်ပင်ပန်းနေတယ်ပူလောင်နေတယ်ဆိုတာစိတ်ထဲမှာဖြစ်တဲ့ပြဿနာပဲတကယ်တမ်းကစိတ်ထဲမှာဖြစ်တဲ့ပြဿနာကိုစိတ်ထဲမှာပဲဖုံဖုံတို့ပြေလည်အောင်ရှင်းရမယ်တကယ်တမ်းကိုယ်စိတ်ကိုပူလောင်ပင်ပန်းအောင်လုပ်နေတဲ့အရာဘယ်မှာရှိနေလဲအတွင်းမှာရှိနေအဲ့ဒါပါတော့အာယောနိတော်မနဲ့တေကားတာပေါ့နော်မှားယွင်းနေတယ်အမှားတွေအမြင်မှားတွေဟုတ်လားဒါကြောင့်စိတ်ထဲဖြစ်တဲ့ပြဿနာကိုဘုံဘုံတို့ကစိတ်ထဲမှာပဲရှင်းရမှာဟုတ်လား ဟိုရှင်းတဲ့နေရာမှန်ဖို့လဲလိုသေးတယ်လို့ဘုန်းထင်နော်ဟိုငငယ်ကပုံမြင်လေးတစ်ပုတ်ဖတ်ဖို့တယ်အလွန်သဘောကျတယ်လူတယောက်က လမ်းမီးတိုင် အောင်မှာကုန်းကုန်းကုန်းကုန်းနဲ့တခုခုကိုရှားနေတာပေါ့နော်အဲ့ဒါနဲ့လူတယောက်ကတွေ့တော့ဘာရှားနေတာတော့လက်စွပ်ပြောက်လို့ရှားနေတာတဲ့လမ်းမီးတိုင်အောင်ပေါ့လမ်းမီးလေးကလည်းလင်းတယ်လက်စွပ်ကဘယ်မှာပျောက်တာတော့ဆိုလက်စွပ်ကအိမ်ထဲမှာပျောက်တာ အိမ်ထဲပျောက်တဲ့လက်စွပ်ကိုဘယ်နဲ့ကြောင့်လမ်းမီးတိုင်အောင်လိုက်ရှာနေတာတော့အိမ်ထဲကမီးပြက်နေလို့တဲ့ဟဲ့စဉ်းစားနော်ဒါတော်တော်ရေတရားကောင်းတဲ့ဟိုအမေးအဖြေတွေလို့ဆိုရမယ်ဟုတ်လားတော်တော်ရေတရားကောင်းတဲ့အဖြစ်အပျက်ပေါ့နော်အိမ်ထဲပျောက်တဲ့လက်စွပ်ကိုလမ်းမီးတိုင်အောင်လိုက်ရှာတယ်အိမ်ထဲကမီးပြက်နေလို့လမ်းမီးတိုင်ကတော့မီးလင်းနေလို့ပေါ့နော်တွေ့နိုင်မှာမလားမတွေ့အောင်နော်အဲ့လိုလူတော့ဒါလွယ်လွယ်ကူကူဘုံဘုံတော့စိတ်ကတော့မလဲတော့ဘူးနဲ့တူတယ်လို့ပြောလို့ရရနော် အဲ့လိုပဲဘုံဘုံတို့တွေဟာလည်းအဲ့ဒီလူနဲ့တိတ်ပြီးတော့တခါတည်းရမှာထူးတာမဟုတ်နော်ပြဿနာရှင်းတာကိုဖြစ်တဲ့နေရာမရှင်းဘဲနဲ့မဖြစ်တဲ့နေရာသွားရှင်းနေတယ်ဟုတ်တယ်မဟုတ်လားဒါစဉ်းစားစရာတော်တော်ကောင်းတယ်အဲ့တော့စိတ်တွေပူးနေတယ်ဆင်းရဲနေတယ်ပင်ပန်းနေတော့ဒီစိတ်ကိုပဲဘုံဘုံတို့စိတ်အလုတ်လုတ်ပြီးတော့စိတ်ထဲမှာပဲအဆင်ပြေအောင်ပြေလည်အောင်ကြိုးစားရဟုတ်လားဒါကြောင့်စိတ်အလုတ်ကိုလုတ်တယ်ဆိုတာ နော်တရားဘာဝနာပွားတယ်ဆိုတာစိတ်အလုပ်ကိုလှုပ်တာပဲလေတကယ်တမ်းဟုတ်လားခန္ဓာကိုယ်ကြီးသူ့သူရက်နေနေတိုင်းနေနေသွားနေနေလျောင်းနေနေတကယ်တမ်းအလုပ်လုပ်နေတာဘယ်သူကလှုပ်ရမှာတော့စိတ်ကလှုပ်ရမှာစိတ်ကဘာလှုပ်ရမှာတော့ဖြစ်နေတာကိုဖြစ်နေတဲ့အတိုင်းသိနေဖို့ကြိုးစားတာဟုတ်လားအဲ့တော့ပြောချင်တာကဘာတော့နော်အိမ်ထဲပျောက်တဲ့လက်ဆွဲကိုမိတိုင်းအောက်ကိုသွားရှာလို့မရနိုင်ဘူးနော်အဲ့တော့လူတွေရဲ့ဖြည့်ရှင်းချက်တွေကလွဲမှားနေတာတွေအများကြီးရှိဒါကြောင့်မလို့ဒီခေတ်ကြတော့ပို့ပြီးတော့ဆိုးတာပေါ့စိတ်တွေပင်ပန်းတယ်ပူလောင်တယ် ဖြေရှားမရတဲ့အခါကျတော့ကိုယ့်စိတ်ကိုပြုပြင်ရကောင်းမှနားမလဲပဲနဲ့နော်နီလန်းတဲ့ကြဖြေရှင်းဖို့မစင်သားပဲနဲ့မူရစေဝါပဲလိုက်သွားတာရှိတယ်ဟောတည်ငါစိတ်ချမ်းသာမှုနောက်ဆုံးအကြီးအကျယ်ဖြစ်ကြတော့ဒုက္ခရောက်တချို့အရက်ဆွဲသွားကြတာတွေရှိတယ်အရက်တောက်ပြီးတော့စိတ်ထွက်ပေါက်သဘောအနေနဲ့လောက်ကြတာဟုတ်လားတကယ်တော့အဲ့ဒါစိတ်ချမ်းသာခြင်းလို့လောက်ကြတာပဲလေပြောရလို့ရှိရင်ဟုတ်လားအဲ့ဒါကိုပြောတော့ဘုမုံငငယ်ကရွာမှာပြောနေကြပြောနေတဲ့စကားတစ်ခွန်းတောင်အမှတ်ရမိတယ် နော်လူတယောက်ကကျွေးတရာပတ်စံကျွေးတရာတင်လို့စိတ်ညစ်ပြီးတော့နော်အရက်နှစ်ကြက်ဖိုးတောက်လိုက်တယ်မူးသွားတော့အဆင်ပြေတယ်လို့လို့ပေါ့အမူးလည်းပြေသွားတော့ကျွေးရတရာနှစ်ကြက်ဖြစ်သွားတယ်ဟုတ်လားဒါတော်တော်စဉ်းစားရကောင်းတဲ့အဖြစ်အပျက်ပဲဟုတ်လားလူတွေလည်းပဲဟိုပြဿနာကိုဖြေရှင်းဖို့ကြိုးစားရင်းနဲ့ပြဿနာကနော်တိုးပိုးပိုးပိုးပြီးတော့တိုးတိုးတိုးတိုးလာတာမဖြေရှင်းတဲ့အခါကျတော့ရှင်းရင်းနဲ့ဘာဖြစ်သွားတာလဲရှုပ်သွားတာပေါ့သူကတော့ရှုပ်ဖို့လှုပ်တာမဟုတ်ဘူးရှင်းဖို့လှုပ်တာ ဒါမဲ့သူ့ဥစ္စာနီးလက်မမှန်တဲ့အခါကျတော့ရှင်းဖို့ကြိုးစားရင်းနဲ့ပူပူပြီးတော့ရှုပ်သွားတာဟုတ်လားတကယ်တမ်းကဘုံဘုံတို့လောဘဒေါသတွေဖြစ်တယ်ဆိုတာပြဿနာဖြစ်တာစိတ်ထဲမှာပြဿနာဖြစ်တာအဲ့ဒါကိုရှင်းပေးဖို့လိုတယ်ဘုံဘုံတို့ကအဲ့ဒါကိုပြဿနာရှင်းအောင်မလုပ်ဘူးရှင်းတော့ရှင်းတယ်ဘယ်နည်းနဲ့ရှင်းလိုက်တုံးဆိုတော့ဟောအလိုလိုက်တဲ့နည်းနဲ့ဘုံဘုံတို့ကရှင်းပြလိုက်ကြပြန်ရောဒါဘုံဘုံတွေးမိတာလေးတွေကိုပြောတာလောဘဒေါသဖြစ်တယ်ဆိုလို့ရှိရင်ဘုံဘုံတို့ကနီးမှလမ်းမှသူ့ကိုနားလည်မှုနဲ့နော်ပြေပြောက်အောင် ကြိုးစားရမှာနောက်မဖြစ်အောင်သူကကြိုးစားရမှာဒီနည်းနဲ့ဖြည့်ရှင်းရမှာသို့တော့အဲ့လိုမဟုတ်ဘုန်းဘုန်းတို့ကလောဘဒေါသဖြစ်ပြီးဆိုရင်အလိုလိုက်တဲ့နည်းနဲ့ရှင်းတာဆိုကြပါစို့လောဘဖြစ်ပြီးဆိုရင်ကြည်ကျင်လာပြီဆိုကြည်ပလိုက်တယ်အလိုလိုက်ပေးလိုက်တာပေါ့နားထောင်ခြင်းနဲ့ဆိုရင်နားထောင်ပေးလိုက်တယ်သဘောပေါက်လားဘုန်းဘုန်းပြောတာအဲ့ဒါဘာလုပ်တဲ့နေတော့အလိုလိုက်တဲ့နေသူကခံစားပေးလိုက်တာပေါ့သူတခုခုစားလာပြီဆိုကြွေးပလိုက်တယ်ဟုတ်လားအဲ့လိုပဲဒေါသဖြစ်တယ်ဆိုရင်လည်းအလိုလိုက်တာပဲ ဘယ်နည်းနဲ့လှုပ်လိုက်တော့ပေါက်ကွဲပြင်မယ်ငါဆဲဆိုးပြလိုက်မယ်ရိုက်ပြင်မယ်နှက်ပြင်မယ်ဒေါသခိုင်းတဲ့အတိုင်းလှုပ်လိုက်တာပေါ့ဟုတ်လားလောဘဖြစ်ရင်လည်းအလိုလိုက်တယ်ဒေါသဖြစ်ရင်လည်းအလိုလိုက်တယ်ဒါကိုနားလည်မှုနဲ့ငြင်းရအောင်ဘုန်းဘုန်းတို့ကမကြိုးစားနိုင်ကြဘူးပေါ့နော်ဘာနဲ့ဥမာတူတုံးဆိုတော့ယာနာပေါက်တဲ့လူတယောက်ကုဖို့မကြိုးစားပဲနဲ့ကုတ်ဖို့ပဲကြိုးစားတာအဲ့တော့ယာနာဘယ်တော့မှပျောက်မှာမဟုတ်ဘူးနော်ကိုယ်ကဒါတောင်ရတာရှိရှိနေတာတကယ်လည်းရတာရှိနေဟုတ်လားဝဲကြောက်တွေပါတွေပေါက်ဖူးတာပဲလေ တချို့ဆိုရင်ဘယ်လိုတောင်ပြောတော့ပျောက်တောင်ပျောက်ချင်မှုတဲ့ဟောကိုယ်ကလာရတာရှိနေတာဟုတ်လားတော့ရာနာပေါက်တာကိုဘုံတော့ကုတ်တဲ့နီးနဲ့ပဲဖြည့်ရှင်းတော့အနာပို့ပို့ပြီးတော့ဆိုးလာတာ ကုတဲ့နီးနဲ့ဘုံဘုံတို့ကဖြည့်ရှင်းတာမဟုတ်ဒါကြောင့်မလို့ဘုံဘုံတို့ရဲ့စိတ်ထဲမှာဖြစ်နေတဲ့ဒီလောဘဒေါသမောဟအနာမပြောက်တာပေါ့ဟုတ်လားအဲ့ဒါမပြောက်လို့ရှိရင်ဘုံဘုံတို့ရဲ့စိတ်ဟာဘယ်တော့မှငြင်းအေးမှမဟုတ်ဟုတ်လားဒါကြောင့်ငြင်းအေးခြင်းတယ်ဆိုလို့ရှိရင်နီးမှလမ်းမှာဘုံဘုံတို့ကပြဿနာတွေကိုဘာလို့ရမလို့ဖြည့်ရှင်းရမယ် စိတ်ထဲမှာဖြစ်နေတဲ့ပြဿနာရဲ့အရင်းအမြစ်အကြောင်းတရားဘာလို့အာယုန်နေတော်မနဲ့တိကာရပြင်မဲ့အကြောင်းတရားတွေကိုရှင်းဖို့ဆိုတာတိတ်လွယ်တဲ့ကိစ္စမဟုတ်ဘူးเนาะအဲ့တော့ဘာပဲတွေ့တွေ့ဘာပဲဖြစ်ဖြစ်ကိုယ့်ရဲ့စိတ်ထဲကပဲမှန်ကန်တဲ့အတွေးအမြင်ဖြစ်အောင်ဘုံဘုံတို့ကဘာလုပ်ရမလို့စူးစမ်းကြရမှာအဲ့ဒါမှသာလေဘုံဘုံတို့တွေဟာဒီအပူတွေကိုရှင်းနိုင်မှာပေါ့အဲ့လို့ဆိုရင်ဘုံဘုံတို့ကအဖြေရပြီเนาะစိတ်ကိုငြိမ်းအေးခြင်းတယ်ဆိုရင်ဘယ်လိုရှင်းမလို့ အကြောင်းတရားဖြစ်တဲ့အာယောနိသောမနတိကာရကိုဖယ်ရှားဖို့အာယောနိသောမနတိကာရရဲ့နေရာမှာယောနိသောမနတိကာရကိုအစားထိုးဖို့ဟုတ်လားအဲ့ဒါဘုန်းကခုကငင်းအေးအောင်လုပ်မဲ့နီးတွေကိုမပြောရသေးဘူးလှုပ်တဲ့လှုပ်ထိုက်တဲ့အနေအထားလေးတွေကိုအကြောင်းရှာတာကိုပြောနေတာနဲ့တရားတော်တော်အချင်းကစသွားပြီเนาะအဲ့ဒါလို့ဆိုလို့ရှိရင်ဘုန်းဘုန်းတို့ဒီယောနိသောမနတိကာရเนาะအမြင်မှန်เนาะအတွေးမှန်တွေကိုရအောင်ဘုန်းဘုန်းတို့ဘယ်လိုလုပ်မလို့ ဒါမြတ်စွာဘုရားပေးခဲ့တဲ့နီလန်းတွေကိုဘုံဘုံတို့သင်ယူပြီးတော့ဒါကိုလက်တွေ့ကြင်ကြံကြိုးကိုအထုတ်ခြင်းဆိုတဲ့အသုံးချခြင်းဖြင့်ဘုံဘုံတို့ဟာနော်ဒီပူလောင်မှုပင်ပန်းမှုရဲ့လက်ကနေလွတ်အောင်ကြိုးစားကြဟုတ်လားမြတ်စွာဘုရားဒီလိုစိတ်ကိုငြိမ်းအေးဖို့အတွက်နိမန်လက်မှန်စဉ်းစားတတ်ဖို့ဆင်ခြင်တတ်ဖို့နှလုံးသွင်းတတ်ဖို့လေ့ကျင့်တတ်ဖို့အတွက်အများကြီးမလုပ်ထားတော့သင်ပေးထားတယ်နိလန်းတွေအများကြီးရှိဟုတ်လား စိတ်ဆင်းရဲတယ်ဆိုလို့ရှိရင်မဆင်းရဲအောင်မြတ်စွာဘုရားပေးတဲ့နီလန်းနဲ့ဘုံဘုံတို့ကျင့်သုံးမှသာလဲစိတ်ချမ်းသာမှုဟာရနိုင်မှာဟုတ်လားမြတ်စွာဘုရားရှိရသွားပြီးတော့နမုနစာလုပ်နေလို့ကိုယ့်ရဲ့အဆင်မပြေမှုတွေကပျောက်သွားမှာမဟုတ်ဘာဖြစ်လို့တော့ဘုံဘုံတို့ရဲ့ဘုရားကယ်တယ်ဘုရားမှမဟုတ်ဘဲနဲ့နော်နီလန်းပေးတယ်ဘုရားအိုးဟုတ်လားကယ်တယ်ဘုရားမဟုတ်ဘူးနော်ဘာလို့တယ်ဘုရားတော့နီလန်းပေးတယ်ဘုရားဒါကြောင့်မြတ်စွာဘုရားကိုယ်တိုင်ဟောထားတာပဲလေ တုံမေဟိကိစ္စမှာတပ်ပဲအခါတာတော့တထာဂတာလှုပ်ရှားရှိတဲ့လောကသင်တို့ကိုယ်တိုင်လှုပ်ရလိမ့်မယ်ဖះဆိုတာပြောယုံပဲပြောနိုင်တာတဲ့ကင်ဘလောက်ရိုးရှင်းတော့ဟုတ်လားပြောတယ်ဆိုတာဘာတော့နီလန်ပေးတာ ဟုတ်လားဒါကြောင့်မလို့ကိုယ့်ရဲ့အစ္ဆဒကိုမပြင်မဲနဲ့ဖုံဖုံတို့ရဲ့စိတ်ဟာမငြိမ်အေးနိုင်ဘူးဟုတ်ရဲ့လားကိုယ့်ရဲ့အစ္ဆဒအတွင်းစိတ်ကိုပြုပြင်နိုင်မှငြိမ်အေးမှုကိုရနိုင်တာဟုတ်လား အဲ့ဒါလည်းပဲမြတ်စွာဘုရားပေးထားတဲ့နီလန်းများနဲ့အညီဘုန်းဘုန်းတို့ဘာလို့ဖို့လို့တော့ပြင်ဆင်ဖို့လို့နော်အဲ့တော့နီလန်းကိုမသိရင်လည်းပဲပြင်တတ်မှာမဟုတ်ဘူးနော်မပြင်လို့ရှိရင်လည်းပဲငြိမ်းအေးမှာမဟုတ်ဟုတ်လားဒါကြောင့်နီလန်းကိုသိအောင်လည်းပဲပထမဘာလုပ်ရမလို့သင်ယူရနီလန်းကိုသိမှလည်းပဲအတွင်းစိတ်ကိုပြုပြင်နိုင်မယ်အတွင်းစိတ်ကိုပြင်နိုင်မှလည်းပဲငြိမ်းအေးမှုဆိုတာဘုန်းဘုန်းတို့ရနိုင်တာအဲ့တော့အခုဘာလုပ်နေကြတာတုံးဆိုတော့ဒါ အတွင်းစိတ်အစ္ဆဒကိုပြုပြင်နိုင်ဖို့အတွက်နီလန်းကိုသင်ယူနေကြတယ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်အဲ့ဒါလို့ရှင်ဘုံဘုံဒီကနေ့ညနော်စိတ်နှလုံးငြိမ်းရေးဖို့အတွက်နော်ဒေသနာများစွာမြတ်စွာဘုရားနော်သင်ပေးထားတာတွေတဲက၃ချက်လောက်ကောင်းထုတ်ချက်ကလေးချပြီးတော့ပြောခြင်းအခုပြောမယ့်အကြောင်းအရာတွေကအကုန်လုံးဘုံဘုံတို့ထပ်ခါတလဲလဲပြောပြပြီးသားအကြောင်းအရာတွေပဲဒါပေမဲ့ဒါတွေက ဘယ်တော့မှရိုးသွားမယ့်အကြောင်းအရာတွေမဟုတ်ဘူးကိုယ့်ရဲ့စိတ်ထဲမှာအမြဲတမ်းအမှတ်ရနေတဲ့နဲ့ရှိနေတဲ့နဲ့နော်အရန်တဲ့အရေးရဲ့အကြောင်းရဲ့ဆိုလို့ရှိရင်တခါတည်းကောက်ကင်ပြီးသားဖြစ်ရလောက်အောင်ကျွမ်းကျင်ထားတဲ့နဲ့အကြောင်းအရာတွေပဲနော်အချက်၃ချက်လောက်ပြောရင်အဲ့ဒါပထမချက်ကဘာပြောချင်တုံးဒါလေးကအလွန်လေးအခြေခံကြပါဘာပြောချင်တုံးဆိုတော့ဘုဘုံတို့သူ့အကြောင်းကိုအကြောင်းဆိုပြီးတော့ခေါင်းစဉ်လေးတက်ပြီးတော့ဟောပူပါတယ်ဟုတ်လားဓမ္မပဒပါဠိတော်မှာလာတဲ့ဂါထာလေး နာပရိတံဝီလောမာနိနာပရိတံကတကတအတနောဝအဝခေယကတာနိအကတာနိစဒီအဆုံးအမလေးကိုဘုံဘုံတို့ကနှလုံးစိတ်ဝမ်းငြိမ်းအေးချင်ကြတဲ့ပုံကိုယ်တွေအတွက်အခြေခံအဖြစ်မဖြစ်မနေနော်လိုက်နာကျင့်သုံးတဲ့နဲ့သိရှိနားလည်ထားရမယ်အမြင်မှန်လို့လည်းပဲဆိုကျင်တယ်ပေါ့ဟုတ်လားဟိုအနှစ်ချုပ်ပြောရင်သူဘာပြောရတော့သူများအကြောင်းစိတ်ဝင်စားနေကိုအကြောင်းကိုပဲစိတ်ဝင်စားလို့ပြောတာဟုတ်လား စိတ်ငြိမ်းအေးခြင်းနဲ့မပူလောင်ခြင်းဘူးဆိုရင်ဒီအခြေခံအဆုံးအမတွေကိုဘုံဘုံတို့တတ်နိုင်သမျှလိုက်နာနိုင်အောင်ကြိုးစားသူ့အကြောင်းမှသိပြီးတော့ခေါင်းထဲကိုမထည့်ပြအောင်ကြိုးစားကိုအကြောင်းကိုခေါင်းထဲထည့်ပြအောင်ကြိုးစားဟုတ်လားဒီမှာတော့မြတ်စွာဘုရားဘယ်လိုဟောထားတော့နပရိတံဝီလောမာနိနပရိတံကတကတနပရိတံဝီလောမာနိသူများကိုယ်မုံလို့မလို့လို့နော်ကိုယ့်အပေါ်မှာမဟုတ်တန်တရားတွေရှောက်ပြီးတော့ပြောတယ်ဆိုကြပါစို့ဒါလည်းကြုံရနိုင်တာပဲလေအဲ့လိုမျိုးကိုယ်မခံချင်အောင်ပြောလာတဲ့ဇကားတွေကို နှလုံးမသွင်းပါနဲ့မဆင်ခြင်ပါနဲ့မကြည့်ရှုပါနဲ့တဲ့နတ်အဝခေယကြည့်ရှုဆင်ခြင်၍မနေရကြည့်ရှုတယ်ဆိုတာလေးကိုဘုံဘုံကညနေကလမ်းလျှောက်ရင်းနဲ့စဉ်းစားတယ်ဒီတရားလေးကိုသူများကကိုယ်နော်မကောင်းတရားပြောတာတွေကိုကြည့်ရှုဆင်ခြင်ပြီးတော့မနေနဲ့တဲ့ဟုတ်တယ်ဘယ်သူကကိုယ်ကိုဘယ်လိုပြောတာဆိုရင်သူ့ပုံမှာမြင်နေတယ်မြင်နေတယ်ဘာနဲ့ကြည့်တော့စိတ်ထဲကကြည့်နေတာလေဟုတ်တယ်မို့လားစကလုံးတွေကိုတောင်းမှဘာလို့ကြားရောင်နေတယ်ပုံသဏ္ဍာန်တွေဘာဖြစ်နေတော့မြင်ရောင်နေတယ် ဆင်ခြင်းနေတာကြည်နေအဲ့ဒါပဲဖြစ်တော့ဒေါသဖြစ်တာပေါ့နော်သူများကိုယ့်ဘောပြောလာတဲ့စကားတွေကိုကြည်ရှုဆင်ခြင်းပြီးတော့မနေနဲ့တဲ့နာပရိသံကတာကတံနော်ပရိသံသူတစ်ပါးတို့ဤကတာကတံပြုအပ်သောအမှုမပြုအပ်သောအမှုတို့ကိုနာအဝခေယကြည်ရှုဆင်ခြင်းပြီးတော့မနေနဲ့တဲ့ဟောတာမြင့်ချက်နှစ်ချက်နော်သူများကိုယ့်ဘောမကောင်းပြောတာတွေကိုကြည်ရှုဆင်ခြင်းမနေနဲ့ထားလိုက်တော့လို့လှုပ်လိုက်ဒါကိုထပ်ထပ်ပြီးတော့ ဘုန်းတို့ကြည်မနေနဲ့ပြီးသွားပြီသူပြောပြီးပြီးသွားပြီတကယ်တမ်းမရှိတော့ဘူးနော်အဲ့ဒါလိုရှင်းအောင်စိတ်ထဲမှာနားလက်ထဲရမယ်ပေါ့ဟုတ်လားပြီးရင်နောက်တစ်ဆင့်ရပါတော့ तू ဘာလုံလုံမလုံလုံဟောနော်ကတာကတံပြုတ်အပ်သောအမှုမပြုတ်အပ်သောအမှုတော့ तू ဘာလုံလုံဘာမလုံလုံသဘောပေါက်လားအဲ့ဒါကိုဘာလုပ်ရမှာတော့စိတ်ထဲမထဲနဲ့တဲ့ तू လှုပ်တာမလှုပ်တာ तू ကန္နာပေါ့ဒါငြင်းအေးခြင်းတယ်ဆိုရင်အဲ့ဒါလိုဘုံဘုံတို့ရှင်းရှင်းလင်းလင်းရှိရမယ်စိတ်ထဲမှာဟုတ်လား နပရိတံဝီလုံးမဏိနပရိတံကတာကတံအတနောဝအဝခေယကတာနိအကတာနိသအတနောဝအဝခေယကတာနိအကတာနိသကိုဘာလှုပ်တယ်လဲကိုဘာမလှုပ်ဘူးလေအဲ့ဒီအချက်ကိုသာလင်သိသိချာချာကြည့်ရှုဆင်ခြင်ရမယ်တဲ့ဟောငါဘာတွေလှုပ်တော့ဘာတွေမလှုပ်တော့အထူးသဖြင့်ငါကောင်းတာတွေကိုလှုပ်လားမလှုပ်ဘူးလားဒါမှမဟုတ်မကောင်းတာတွေကိုလှုပ်နေသလားလှုပ်မနေဘူးလားအဲ့ဒီအချက်ကိုတော့ဘာလို့ရမှာတော့ ဆင်ခြင်ရပဲကြည့်ရှုရမယ်တဲ့ဒါငြင်းအေးခြင်းတဲ့ပုံကိုယ်တွေဒီအခြေခံကြတဲ့ဘုံဘုံတို့အစုံမကိုတတ်နိုင်သမျှလိုက်နာနိုင်ဖို့လိုတယ်ဒါအမြင်ရစပြီးတော့ပူလောင်ခြင်းရဲ့အကြောင်းကိုရှင်းထုတ်ထားနိုင်တယ်လို့ဘုံဘုံထင်တယ်စိတ်တွေပူရတယ်ဆင်းရဲရတယ်တခါလေပင်ပန်းရတယ်အကုသိုလ်ဖြစ်ရတယ်ဆိုတာပြောရရင်သူများအကြောင်းခေါင်းထဲရောက်နေလို့များတာပဲသူများနဲ့ပတ်သက်ပြီးတော့ပဲစိတ်တွေမှာစိတ်ထဲမှာညှဉ်းနှွမ်းမှုတွေအကုသိုလ်တွေဖြစ်ရတာများတာပဲဟုတ်လားကိုအကြောင်းကိုစဉ်းစားတယ်ကိုအကြောင်းကိုဝေဖန်တယ်ကိုကိုကိုစီစစ်တယ် ဒီဥစ္စာကောင်းတဲ့ဘက်ကိုသူကရှေ့ရှုသူများကြောင့်ကောင်းတဲ့ထင်ရင်အဲ့ဒါမကောင်းတဲ့ဘက်ကိုရှေ့ရှုနေတယ်လို့ဘုံဘုံထင်တယ်ဒါလက်တွေ့သေချာစဉ်းစားကြည့်ပေါ့နော်အဲ့တော့ဘုံတို့ဂါထာလေးတစ်ပုဒ်လည်းရှိတယ်လေအတ္တနာသောတရတဏပဋိမန္တိထအတ္တနာသောအတ္တဂုတ်တာတတိမဒုက္ခံဘေခုဝိဟာဟိတိအလွန်ကောင်းတယ်နော်အတ္တနာသောရယတဏကိုကိုကိုသောရကတက်မင်းဒီလိုပေါ့ပေါ့နေတာကောင်းလား ဒီလိုကောင်းတာကိုမလုပ်ဖဲနေတာကောင်းလားဒီလိုမကောင်းတာတွေကိုလုပ်နေတာကောင်းလားအစရှိသဖြင့်ကိုယ့်ရဲ့ချင်းချွယွင်းချက်ကိုကိုကိုယ်တိုင်ညံနဲ့ကိုကိုကိုထောက်ပြပြီးတော့ကိုကိုကိုဘာလုပ်အောင်လို့စောရကတဲ့အတ္တနာစောတဲ့အတ္တနာပဋိမန္တေထအတ္တနာကိုကိုကိုစုံစမ်းရမယ်စစ်ဆေးရမယ်နမကောင်းတာတွေဘယ်လောက်ရှိနေတော့ကောင်းတာတွေဘယ်လောက်ရှိနေတော့ဘလို့တော့ဘယ်ချင်းတွေရောက်နေပြီတော့ဘာလုပ်အောင်လို့ကိုကိုကိုစစ်ဆေးရမယ်အဲ့လိုဆိုရင်သောအတ္တကုဋ္ဌတတိမဒုက္ခံဘေကုဝိယဟိတိအဲ့ဒီပုဂ္ဂိုလ်ဟာကိုကိုကို ကိုယ်စိတ်ကိုတတိနဲ့ကောင်းကောင်းစောင့်ရှောက်နိုင်တဲ့အတွက်ကြောင့်ချမ်းချမ်းသာသာနေရလိမ့်မယ်လို့မြတ်စွာဘုရားဟောတယ်ဟုတ်လားဒါကြောင့်သူများအကြောင်းခေါင်းထဲထည့်နေတာပူလောင်ချောင်းပင်ပန်းချောင်းဆင်းရဲချောင်းကိုလှုပ်နေတဲ့သဘောပဲနော်ကိုယ့်ရဲ့အနေဒါကိုယ့်ရဲ့အခြေအနေမှာကိုယ့်ရဲ့လိုအပ်ချက်ဒါတွေကိုဘုံဘုံတို့ဝေဖန်စီစစ်ပြီးတော့ကောင်းတဲ့ကောင်းအောင်နော်ကိုယ့်အကြောင်းကိုစဉ်းစားနေတာကဒါလေကိုယ့်ရဲ့နော်ငြင်းအေးမှုရရရကြောင်းလို့ဒီလိုနားလဲရမယ်ဟုတ်လားဒါကအခြေခံလေးကိုပြောတာနော် ဟုတ်လားဒါကြောင့်ငြင်းအေးခြင်းတယ်ဆိုလို့ရှိရင် ကိုယ်အကြောင်းကိုပဲစိတ်ဝင်စားပါဒါလေးကိုကောက်ချက်ဆွဲပြီးတော့ပြောနေတာဟုတ်လားနှလုံးစိတ်ဝင်ငြင်းအေးခြင်းတယ်ဆိုရင်ကိုယ်အကြောင်းကိုပဲစိတ်ဝင်စားပါနောက်နံပါတ်1ပြောနေတာပါတော့ဗတ္တိကာရတတုတ်အကြိုက်ဆုံးတရားတွေတဲကမှအကြိုက်ဆုံးတရားတစ်ပုဒ်နော်ငြိမ်းချမ်းခြင်းတယ်ဆိုရင် ပြစ္ဆုတ်ပံမှာပဲစိတ်ကိုထားပါဒါပဲเนาะအဓိကပြောချင်တာပါဟုတ်လားစောစောကငြိမ်းချမ်းခြင်းတယ်ဆိုရင်ကိုယ်အကြောင်းကိုပဲစိတ်ဝင်စားပါအခုကပါတော့ ငြိမ်းချမ်းခြင်းတယ်ဆိုလို့ရှိရင်ပြစ္ဆုတ်ပံမှာပဲစိတ်ကိုထားနိုင်အောင်ကြိုးစားကိုယ်စိတ်ကိုပြစ္ဆုတ်ပံမှာပဲနေနိုင်အောင်ကြိုးစား။အမြတ်စွာဘုရားဘယ်လိုသင်ပေးတော့အတိတန္နာနာကမေယနပတိကင်ခေအနာဂတံယရတိတံပိဟိနန္တအပတ္တင်္စအနာဂတံနော်ယရတိတံပိဟိနန္တနော်အတိတ်ဆိုတာပြီးခဲ့ပြီဘာမှမရှိတော့ဘူးတဲ့ဒါကြောင့်မလို့အတိတန္နာနာကမေယဘာမှမရှိတော့တဲ့အတိတ်နဲ့ပတ်သက်ပြီးတော့စိတ်ကိုအစဉ်လိုက်မနေနဲ့တဲ့ ဖြစ်ခဲ့ပြီးသားတွေနဲ့ပတ်သက်ပြီးတော့စိတ်ထဲမှာပူလောင်မနေနဲ့ပင်ပန်းမနေနဲ့ဆင်းရဲမနေနဲ့အတိတ်ဟာမရှိတော့ဘူးဆိုတဲ့ဒီအမှန်တရားကိုပြီးပြီးပြင်းပြင်းမြင်အောင်ကြိုးစားပြီးတော့မရှိတော့တာနဲ့ပတ်သက်ပြီးတော့စိတ်ထဲမှာဘာကိုမှတည်ဆောင်သွားမနေနဲ့ပေါ့မရှိတာကြီးကိုစိတ်ထဲအရှိလုပ်ပြီးတော့တည်ယူမနေနဲ့ပေါ့ဟုတ်လားအပတ္တင်စအနာဂတံနောက်အနာဂတ်ဆိုတာတကယ်ရောက်လာသေးတာမဟုတ်အဲ့ဒါကြောင့်မလို့ နော်အတိတနာနာကမိကနပတိကင်ခေအနာဂတံအနာဂတ်ကိုလည်းဘာမှတောင့်တမှုကြောက်ကြမှုတွေနဲ့ပူလောင်ပင်ပန်းပြီးတော့မနေနဲ့အနာဂတ်ကိုလည်းအစင်မလိုက်နဲ့ဒါမျိုးဆိုဖျားသင်ပေးထားတာငြိမ်းအေးခြင်းနဲ့ဆိုလို့ရှိရင်ဘာမှမရှိတော့တဲ့အတိတ်ကြီးကိုအတိတ်ကအဖြစ်ရက်တွေကိုရှိသေးသလိုလိုပုံဖော်ပြီးတော့လေးလေးလံလံစိတ်ထဲမှာလှုပ်ဆက်တွေခင်းပြီးတော့တကယ်တော့ကိုယ့်ဟာကိုရှုံနေတာဟုတ်လားဒါကြောင့်ဗောဓိမြိုင်ဆိုကြီးပြောတာဘုန်းဘွားအရန်သဘောကျတယ် ဒုက္ခတွေထဲမှာတကယ်ဒုက္ခတမတရှိတာပါတဲ့ကြံတာတွေကလှုပ်ဆက်တွေကြီးပဲတဲ့ဟုတ်လားစိတ်ထဲကိုယ့်ဟာကိုယ်ဖန်တီးနေတာဆင်းရဲနေတာဘသူကငါဘလို့ပြောခဲ့တာဟာဘာလုပ်ခဲ့တာဘာဖြစ်တယ်ညာဖြစ်တယ်ဘာမှလည်းရှိတော့တာမဟုတ်အဲ့ဒီဥစ္စာကြီးကဘလောက်ထိဖုံဖုံတို့ညံနေလဲဆိုတာဒီတစ်ချက်နဲ့စီစစ်ကြည့်ရင်ကိုသိနိုင်တယ်မရှိတော့တာကြီးကိုမလုပ်နေတော့အရှိလုပ်ပြီးတော့စိတ်ထဲမှာလေးလံနေတာဟုတ်လားဒါကြောင့်အတိတ်ကိုမသေးဆောင်နဲ့နော်အနာဂတ်ကိုလည်းကြိုးကြိုးပြီးတော့ဖုံဖုံတို့ ဟိုဝင်တော့ဝင်ဖို့ကြိုးကြိုးပြီးတော့လဲယူနေတဲ့အပိုင်းရလဲပဲအရန်မိုင်မဲ့ရောက်တယ်လို့ဆိုနိုင်တယ်ဘာမှမသေးကြတဲ့ကိစ္စကိုသေးကြတယ်လို့လူကြီးလှုပ်ပြီးတော့စိတ်ထဲမှာပူစရာရှိပူဟာတကယ်ဖြစ်တော့လဲပူအောင်ပါနော်ဟုတ်လားမဖြစ်ခင်ကလဲကြိုးပူလို့အပူကရော့မှမတင်နဲ့ဟုတ်လားတကယ်ဖြစ်တော့ပါဦးမလို့ပူအောင်ပါဘုံမတော်ရရိုးလေးစဉ်းစားပါလေအနာကနဲ့ပတ်သက်ပြီးတော့ငါဖြစ်တော့မှပဲပူလိုက်တော့မယ်ကွာမဖြစ်ခင်ကတော့ကြိုးပြီးတော့ပူမနေနိုင်ဘူးလို့ဟုတ်လား မရှိမဖြစ်ခင်ကကြိုးပူလို့ဖြစ်တဲ့အခါမှာဘုံဘုံတို့ညော့နေတယ်ဆိုရင်လည်းတမျိုးလေအတိတ်ပဲကဟုတ်လားဒါကြောင့်မြတ်စွာဘုရားကအတိတ်ဆိုတာမရှိတော့ဘူးအနာဂတ်ဆိုတာမရောက်သေးဘူးဒါကြောင့်အတိတ်နဲ့အနာဂတ်ကိုကောင်းကောင်းနားလည်ပြီးတော့သူတို့ကြောင့်စိတ်ထဲမှာမပင်ပန်းစေနဲ့မပူလောင်စေနဲ့အကုသို့မဖြစ်စေနဲ့ဟုတ်လားပိစုပန်နေစာယောဓဘာတထတထဝိပတ္တိအတ္တဟိတာအတ္တကုပ္ပတံဝိရောမနုပြုဟေယီနော်အခုလွန်လုံးစေဖြစ်နေတဲ့သဘာဝတရားလေးရဲ့ပုံမှာ အမှန်ကန်သိပြီးတော့နေတဲ့အလုပ်ကို ပညာရှိတဲ့ပုဂ္ဂိုလ်ဆိုတာကြိုးစားတယ်လှုပ်တယ်တဲ့ဘာဖြစ်လို့လဲအဲ့ဒီလိုပြစ္ဆုတ်ပံမှာ ဖြစ်နေတဲ့သဘာဝလေးကိုဖြစ်နေတဲ့အတိုင်းလေးအတိအမှတ်ပြုနေတဲ့အလေးကျင့်ကိုလေ့ကျင့်နေတဲ့အခိုက်အတန့်မှာဒီစိတ်ကိုတဲ့နော်လူချင်းစရာကောင်းတဲ့အာယုန်တွေကလည်းပဲနော်လောဘဖြစ်အောင်မဖြားယောင်းနိုင်မကျင်တဲ့စရာကောင်းတဲ့အာယုန်တွေကလည်းဒေါသဖြစ်အောင်မဖြစ်စည်းနိုင်ဘူးတဲ့ဘုအလွန်သဘောကျတယ်ဒီဥစ္စာကိုဒါကြောင့်ငြင်းအေးခြင်းနဲ့ဆိုရင်ဒီတစ်ချက်ကိုဘုံဘုံတို့ကကျင့်စဉ်အနေနဲ့ ကောင်းကောင်းနားလည်ထားရမယ်ပေါ့နော်ခုပြစ္ဆုတ်ပံလေးမှာနေပြစ္ဆုတ်ပံဖြစ်နေတာကိုဘယ်လိုနေရမလို့သူ့ကိုသိနေအဲ့ဒါပြစ္ဆုတ်ပံမှာနေရာရောက်တယ်သူ့အတိမတ်ကလေးပဲပြုတ်နေနော်သူ့ကိုဘုံဘုံတို့ဗလိုက်မှုမရှိရဘူးကိုထင်ရင်လိုထင်တာမျိုးမရှိရဘူးဖြစ်နေတဲ့အတိုင်းလေးပဲမလုပ်မလို့သိနေဇက်တိုက်ဖြစ်နေတဲ့သဘာဝထထထထပြီးတော့ဖြစ်နေတယ်အဲ့ဒါထထထထပြီးတော့လိုက်ပဲသိနေအဲ့လိုသိနေအဲ့ဒီသိနေတဲ့အနေအထားတစ်ခုနဲ့ပတ်သက်ပြီးတော့နော်ဆိုကြပါစို့ကိုသိနေတဲ့အရာက လောဘဖြစ်เสียအရာဖြစ်ရင်ဖြစ်မယ်သို့မဟုတ်ဒေါသဖြစ်เสียအရာဖြစ်ရင်ဖြစ်မယ်သို့တော့ကိုကမှန်မှန်ကန်ကန်သိနေတဲ့အတွက်ကြောင့်လောဘဖြစ်เสียအဲ့ဒီအာယုံကလည်းကိုယ့်ရဲ့စိတ်ကိုလောဘဖြစ်သွားအောင်သွေးဆောင်ဖျားယောင်းမှုမပြုတ်နိုင်ဒေါသဖြစ်เสียအာယုံဆိုရင်လည်းအဲ့ဒီဒေါသဖြစ်เสียအာယုံကကိုယ့်ရဲ့စိတ်ကိုအဲ့ဒီအခိုက်အတန့်မှာဒေါသဖြစ်အောင်လည်းမဖြစ်ရှိနိုင်လောဘဖြစ်တာကိုအဖျားယောင်းခံရတယ်လို့ပြောတယ်ဒေါသဖြစ်တာကိုအဖြစ်စည်းခံရတယ်လို့ပြောတယ်ဒါဆိုလိုတာက လောဘဖြစ်သွားပြီဆိုရင်တော့ထောင်ချောက်မိသွားတာပေါ့သူကဖြားယောင်းခံလိုက်ရတာပေါ့နော်ဟုတ်လားသူကလှည့်စားခံလိုက်ရတာပေါ့ဒေါသဖြစ်တာတော့ဘာဖြစ်သွားပျက်စီးသွားတာဒေါသဖြစ်တာပျက်စီးသွားတာအဲ့ဒါခံစားလို့ရတယ်အဲ့ဒီကိစ္စကိုဒေါသဖြစ်နေတဲ့စိတ်လည်းတကယ်ပျက်စီးသွားတာအပြောကြီးကလည်းပဲအကောင်းမဟုတ်ဘူးအပြက်ကြီးပဲဟုတ်လားပစ္စည်းပြက်ကြီးတစ်ခုကြည့်ရတယ်လို့ပဲဟုတ်လားဒါကြောင့်မြတ်စွာဘုရားပြစ္ဆုတ်ပံမှာဖြစ်နေတဲ့တဘာဝတရားကိုသာမိမိရရအမှန်ကန် တိနေတဲ့အလေးကျင့်ကိုလေ့ကျင့်မယ်ဆိုလို့ရှိရင်နော်လောဘဖြစ်အောင်လည်းပဲသူအဲ့ဒီအချိန်မှာနော်အဖျားယောင်းမခံရဘူးဒေါသဖြစ်အောင်လည်းပဲအဲ့ဒီအချိန်မှာသူဖြက်စီးတာကိုမခံရဘူးသူ့ရဲ့စိတ်ဟာဖျားယောင်းခံရခြင်းဖြက်စီးခံရခြင်းကနေလွတ်ကင်းတယ်ပြောရင်ငြိမ်းအေးတယ်ပေါ့တန်ဝိရမနုပြွေအဲ့ဒါကိုပညာရှိတဲ့ပုဂ္ဂိုလ်တွေကလေ့ကျင့်ကြတယ်လို့အဲ့လိုမျိုးဆိုပါဗျာဟောတာဒါကြောင့်မလို့တန်တတိအမတ်ကြီးရဟန္တာဖြစ်အောင်မြတ်စွာဘုရားဟောပြတဲ့ဂါထာမှာလည်းပဲဒီအဓိပ္ပာယ်ပဲလေ။ ယံပုဗေတံဝိသောတိဟိပိစ္ဆာတိမဟုကိဉ္စနံမိစေစင်တော့ခေတတိဥပဒံတော်စရိတတိဟောဒီကြတော့ငြိမ်းအေးသွားလိမ့်မယ်ဆိုတဲ့စကားလေးနဲ့မှတော့အဆုံးသတ်ထားတယ်အခုဒီနေ့ပြောတဲ့တရားစကားပါတော့နော်ငြိမ်းအေးလူသူများအတွက်တဲ့ဟုတ်လားယံပုဗေတံဝိသောတိဟိဖြစ်ခဲ့ပြီးသားကိစ္စတွေနဲ့ပတ်သက်ပြီးတော့စိတ်ထဲမှာလောဘဒေါသမောဟအပူဓာတ်အလောင်ဓာတ်တွေမဖြစ်အောင်တုတ်တင်နိုင်ပါစေတဲ့ ပစ္စာဒီမာဟုကင်စနာမဖြစ်သေးတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လည်းပဲပူပန်ကြောင်းကြမှုတောင့်တမှုတွေမဖြစ်ပါစေနဲ့မေ့စီစင်တော့ခေတတိနော်အခုလုံးလုံးစင်ဖြစ်နေတဲ့အနေအထားရဲ့ပုံမှာလည်းပဲဒါဟာငါပဲဒါဟာငါဥစ္စာပဲဆိုတဲ့မှားယွင်းတဲ့ဆွဲလန့်မှုတွေကိုမထားဘဲနဲ့စွန့်နိုင်လွတ်နိုင်မယ်ဆိုလို့ရှိရင်ဥပဒံတော်စရိတတိသင်ဟာငြိမ်းအေးသွားလိမ့်မယ်တဲ့တော့အဲ့ဒီမှာတော့သူကအတိတ်အနာကပြစ္ဆုတ်ပံကိုနော်ရှေးနောက်အလေဆိုတဲ့အသုံးလုံးလေးနဲ့ဟောတာ နော်ယံပုပ်ပေတံဝိသောတိဟိပုပ်ပေဆိုတာရှေးဟုတ်လားရှေ့နော်ရှေ့ကဖြစ်ခဲ့တာဒီနေ့အဖြစ်ရှေ့ပေါ့နော်ပစ္စာဆိုတာနောက်နောင်နောင်လို့လည်းပြောလို့ရတယ်ပေါ့ဟုတ်လားရှေ့ရဲ့နောက်ရဲ့ပြီးတော့ဘာဖြစ်တော့ရှေ့နဲ့နောက်နဲ့ရဲ့ကြားရအလဲပေါ့အလဲကြတော့သူကမစ္ဆာဆိုတဲ့စကားလုံးနဲ့သုံးအလဲဆိုတော့ပြစ္ဆုတ်ပံကိုပြောတာဟုတ်လား အဲ့တော့အတိတ်နဲ့ပတ်သက်ပြီးတော့လည်းပဲဘုံဘုံတို့ရဲ့စိတ်ကိုကိလေသာမဖြစ်အောင်သုတ်သင်နိုင်မယ်အနာဂတ်နဲ့ပတ်သက်ပြီးတော့လည်းပူပန်ကြောင်းကြမရှိအောင်နေနိုင်မယ်ဟုတ်လားဒါလည်းဘလို့နေရမှာတော့အတိတ်ဟာမရှိတော့ဘူးဆိုတဲ့အမြင်မှန်အနာဂတ်ဟာမရောက်သေးဘူးဆိုတဲ့အမြင်မှန်ဒါကိုဘုံဘုံတို့ခိုင်မာအောင်တိဆောက်ရပါတော့နော်ပြီးရင်မေ့စီစင်တော့ခဲတတိတဲ့အခုလုံးလုံးစင်ဖြစ်နေတဲ့အရာရဲ့ပုံမှာတော့မစွဲယူနေတဲ့ဒါကိုအမှန်မှားမှုမှားယွင်းမှုနဲ့မစွဲနဲ့မသိမ့်ပိုက်နဲ့လို့ပြောတာတကယ်တမ်းကဒါကသူ့အတူအကြောင်းကျိုးဆက်ဆက်ပြီးတော့ဖြစ်နေတဲ့သဘာဝတရား အဲ့ဒါကိုဘုံဘုံတို့ကအမြင်မှန်ကောင်းကောင်းမရသေးတဲ့အခါကျတော့ငါလို့ထင်တာရှိတယ်ငါဥစ္စာလို့ထင်တာရှိတယ်အဲ့ဒါဘာဖြစ်နေအောင်ဆိုစွဲနေတာဟုတ်လားဟိုအမှားစွဲစွဲနေတာပေါ့နော်စွဲနေတယ်ထင်းနေတယ်ပေါ့ဘယ်လိုထင်းနေတာတော့ငါလို့ထင်းနေတယ်ငါလို့ထင်းနေတယ်ဟုတ်လားအဲ့ဒီလိုမျိုးဘုံဘုံတို့ဟာမှားယွင်းတဲ့စွဲလမ်းမှုတွေနဲ့တော့စွဲလမ်းမနေဘူးဆိုရင်မှတ်ထင်မနေဘူးဆိုလို့ရှိရင်ဥပဒံတော့စရိတတိသင်ဟာငြိမ်းအေးသွားလိမ့်မယ်လို့ဟောတယ်ဟုတ်လား ဒါကြောင့်ဒုတိယချက်နှလုံးစိမ်ဝမ်းငြိမ်းချမ်းခြင်းတယ်ဆိုလို့ရှိရင်ပြစ္ဆုတ်ပါမှာစိတ်ကိုနေတတ်အောင်ကြိုးစားရမယ်ဘလို့နေရမှာတော့အမှန်တိုင်းသိပြီးတော့နေလိုက်ဖို့ပါပဲပို့ပြီးတော့အခြေချက်ပြောရရင်တတိပဋ္ဌာန်တရားကိုပဲပြောဖို့ရှိမယ်ပေါ့နော်ဘာပဲဖြစ်ဖြစ်ဖြစ်တိုင်းလေးသိနေလို့ရှိရင်ဒါပြစ္ဆုတ်ပါမှာနေနေတာဒီနေရာဖြင့်ကိုယ့်ရဲ့စိတ်ကိုငြိမ်းအောင်ကြိုးစားတာအဲ့ဒါဆိုလို့ရှိရင်ခုသုံးခုမြောက်အချက်မှာပြောမယ်ကိုယ့်ရဲ့အမြင်မှန်ကိုရင့်တန်အောင်တိဆောက်ရလဲရောက်သွားမယ် ဟုတ်လားအဲ့ဒါဘုံဘုံတို့နှစ်ချက်ရှိပြီနော်စိတ်ဆင်းရဲခြင်းပင်ပန်းခြင်းရဲ့အကြောင်းတရားဖြစ်တဲ့အာယောနိတောမနတိကာရလို့ဆိုတဲ့အတွင်းအကြောင်းကိုပြုပြင်နိုင်ဖို့ဘုံဘုံတို့စူးစမ်းအထောက်နေကြတာဟုတ်လားအဲ့ဒါကိုပြုပြင်ဖို့အတွက်မြတ်စွာဘုရားပေးတဲ့နေလန်းလေးတွေပထမဘာပြောတော့ကိုအကြောင်းကိုပဲစိတ်ဝင်စားပါငြိမ်းအေးခြင်းတယ်ဆိုလို့ရှိရင်ဟုတ်လားတကယ်တမ်းကကို့မှာနော်စဉ်းစားစရာတွေတွေးစရာတွေ ပြင်ဆင်စရာတွေလှုပ်စရာတွေအများကြီးပဲရှိတာပဲလေတကယ်တော့အဲ့ဒီကိုယ့်အတွက်လုပ်ရမယ့်အလုပ်တွေကိုဘယ်သူမှလာပြီးတော့လုပ်ပေးလို့လည်းမရဘူးလုပ်လည်းလုပ်ပေးမှလည်းမဟုတ်လုပ်ပေးလို့လည်းမရကိုကိုယ်တိုင်ပဲလုပ်ရမှာဖြစ်တဲ့အတွက်ကြောင့်ကိုယ်အကြောင်းကိုစိတ်ဝင်စားတာတဘာဝအကျဆုံးပဲဟုတ်တယ်မဟုတ်လားနောက်ဒုတိယပါတော့ငြိမ်းချမ်းခြင်းရင်ပြစ္ဆုတ်ပံမှာနေနိုင်အောင်ကြိုးစားရမယ်ပြစ္ဆုတ်ပံကနေတဆင့်တဘာဝတရားတွေရဲ့ပုံမှာနားလည်မှုရှိအောင်ဘုံဘုံတို့ကြိုးပမ်းအထောက်ရမယ်ဟုတ်လား အဲ့လို့ရှိရင်သုံးခုမြောက်ပါပြောရင်တော့နော်ငြိမ်းအေးခြင်းတယ်ဆိုလို့ရှိရင်အမြင်မှန်ရအောင်လုပ်ရပြီဆိုရင်လည်းအဲ့ဒီအမြင်မှန်ကိုရင့်တန်အောင်ကြိုးစားဒါကဘယ်သုတ်တန်လေးကိုဘုံဘုံကအခြေခံပြီးတော့ပြောရင်တော့ဆိုတော့အတ္တဒီပါသုတ်တန်ဆိုတော့ပြောရင်သူ့ကိုလည်းအလွန်ကြိုက်တယ်ဘုံဘုံကအတ္တဒီပါဘိခွေဝိရတတအတ္တတရဏအနိညာတရဏဓမ္မဒီပါဓမ္မတရဏအနိညာတရဏယဟန်တို့တဲ့ကိုကိုကိုအားကိုရတစ်ခုပြုတ်ပြီးတော့ပဲနေကြ ကိုကိုကိုပဲအားကိုးကြကိုကလွဲလို့တခြားဘဇုကိုမှအားမကိုးပဲနဲ့နေကြကိုကိုအားကိုးတဲ့နေရာမှာဘလို့ကိုကိုကအားကိုးရမှာတော့တရားရှိတဲ့ကိုမှသာလဲကိုအတွက်အားကိုးရဖြစ်မှာဖြစ်တဲ့အတွက်ကြောင့်တရားကိုသာလဲအားကိုးအားထားပြုပြီးတော့နေကြတရားကလွဲလို့တခြားဘယ်ရာကိုမှအားမကိုးပဲနဲ့နေကြဟောတရားစတယ်ဒီတရားလေးကဟုတ်လားပထမဘာပြောတော့ကိုကိုကိုအားကိုကိုကလွဲလို့တခြားဘဇုကိုမှအားမကိုးပဲနဲ့နေကြအဲ့ဒီကန့်သက်ချက်ပါပါတာကိုသတိထားနော် အတ္တတရဏအနိညာတရဏအတ္တတရဏဆိုကိုကိုအာကိုလို့ပြောတာအနိညာတရဏဆိုတခြားအာမကိုနဲ့လို့ပြောတာပြီးတော့ဗာပြောဓမ္မတရဏအနိညာတရဏဓမ္မတရဏဆိုဗာတော့တရားကိုအာကိုပြီးတော့ဗာတော့တရားကလွယ်လွယ်တခြားပစုံမှာအာမကိုပဲနဲ့နေလို့ပြောတာဟုတ်လားအဲ့ဒါလိုမျိုးတဲ့ကိုကိုကိုအာကိုမယ်တရားကိုပဲအာကိုမယ်ဆိုတဲ့အမြင်မှန်ရပြီးတဲ့နောက်မှာအဲ့ဒီပုံကိုဟာဟိုစဉ်းစားတဲ့နဲ့ဆင်ញင်တဲ့နဲ့ဗာစဉ်းစားရမှာတော့ဗာဆင်ញင်ရမှာတော့ ကိဉ္ဇာတိကသောကပတိဒေဝဒုက္ခဒေါမနတုပါတာကိဉ္ပါဟောတိကဟောဒီစိုးရင်ချင်းဆိုတဲ့သောကငိုကြွေးချင်းဆိုတဲ့ပတိဒေဝကိုဆင်းရဲချင်းဆိုတဲ့ဒုက္ခစိတ်ဆင်းရဲချင်းဆိုတဲ့ဒေါမနတပြင်းစွာပင်ပန်းချင်းဆိုတဲ့ဥပါယတာဒီတရားတွေဒီပူလောင်မှုတရားတွေဟာဘာကြောင့်ဖြစ်လာတာတုံးလို့ဟောအကြောင်းတရားကိုရှာတယ်ဟောစောစောဘုံဘုံပြောတဲ့စကားပဲနော်ဒီဆင်းရဲပင်ပန်းမှုပူလောင်မှုတွေဟာဘာကြောင့်ဖြစ်လာတာလဲဆိုတဲ့အကြောင်းတရားကိုရှာတယ် အဲ့လိုအကြောင်းတရားကိုရှာရင်ဘာတွေ့မလို့တဲ့ဒီသုတ်တံမှာမြတ်စွာဘုရားဘလို့သုံးသပ်ပြအောင်ဆိုတော့အနှစ်ချုပ်လေးပဲပုံပြောရင်နော်ခန္ဓာ၅ပါးလို့ဆိုတဲ့တဘာဝတရားကြီးအစု၅စုပေါ့နော်ရုပ်အစုရဲ့ခံစားမှု အစုရဲ့မှတ်သားမှုအစုရဲ့နော်ပြုလုပ်ဆစ်ဆော်မှုအစုရဲ့သိမှုအစုရဲ့ဆိုပြီးတော့ရုပ်အစုဝေကြီးတစ်ခုရဲ့နာမ်အစုဝေကြီး၄ခုရဲ့ဒါဝဲဘုံဘုံတို့ပုဂ္ဂိုလ်တ attva အာသူတဘာယောက်ျားမိန်းမဒီလိုမျိုးသမှုတိတစ္ဆာအရာပြောနေကြတာပေါ့ဟုတ်လားတကယ်စင်စစ်အဲ့ဒါပါတော့ အရှုဝေးကြီး၅ခုအရှုဝေးကိုပါဠိလိုခန္ဓာအရှုဝေးကြီး၅ခုအဲ့ဒီအရှုဝေးကြီး၅ခုကိုဒါဟာငါပဲဒါဟာငါအတ္တပဲဒါဟာငါငါလုပ်ချင်လို့လုပ်လို့ရတယ်ငါဖြစ်ချင်လို့ဖြစ်လို့ရတယ်အစရှိသဖြင့်ဒီအရာကိုငါလို့မှတ်ထင်နေပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာ तू ငါလို့မှတ်ထင်ထားတဲ့အဲ့ဒီအရာတစုံတရာဖြစ်ပြီးပျက်စီးပြီးဖောက်ပြန်ပြီးဆိုတာနဲ့ तू ဟာပူလောင်ရလိမ့်မယ်ပင်မရလိမ့်မယ်ဆင်းရဲရလိမ့်မယ်တဲ့ဒါပူလောင်ပင်မဆင်းရဲခြင်းရဲ့အကြောင်းကို အတူချုပ်မြတ်စွာဘုရားရှားပြတာနော်တဘာဝတရားကိုငါလို့အထင်မှားတဲ့အတွက်ကြောင့်အဲ့ဒီတဘာဝတရားကသူ့လမ်းကြောင်းသူသွားနေတာသူ့လမ်းကြောင်းအပေါင်းဆိုအနိစ္စလမ်းကြောင်းဟုတ်လားအဲ့ဒီသူ့လမ်းကြောင်းသူသွားတဲ့ကိစ္စကိုဘုံဘုံတို့ကငါလို့ကြားနေဖမ်းပြီးတော့မမယွင်ယွင်ယူလိုက်တဲ့အတွက်ကြောင့်နော်ပျက်စီးပြီဟေ့ဆိုတာနဲ့မဖြစ်ပြီတော့ပူလောင်ကြပြီပင်လန်းပင်ပန်းကြပြီဆင်းရဲကြပြီအဲ့ဒီပြဿနာဘုံဘုံတို့မှာရှိရနော်အခုပြမုံရွှင်ရွှင်အဆင်ပြေပြေနေနေတာဘာဖြစ်လို့တော့မပျက်စီးသေးလို့ကို ပျက်စီးပြီဆိုတာနဲ့အဲ့ဒီတက္ကာဒိဋ္ဌိကငုံငေါထလာမှာသဘောပေါက်လားအဲ့ဒီကြတော့မှငါငါငါငါပိုးပြီးတော့မလုပ်တော့နော်ရောက်လာမှာဒါအခုတည်းကစပြီးတော့ဘုန်းဘုန်းတို့ကကြိုတင်ပြီးတော့ဒီပြဿနာရှိတယ်ဆိုတာကိုမလုပ်ထားမှာတော့နားလည်ထားမှာဟုတ်လားအဲ့ဒါမျိုးဆိုပါဗျာပူလောင်ပင်ပန်းဆင်းရဲခြင်းရဲ့အကြောင်းကိုအဲ့လိုရှားပြတာနော်အစုဝေးကြီးငါးခုခန္ဓာငါးပါးရဲ့ပုံမှာငါလို့မှတ်ထင်နေတဲ့ပုံကွာ तू ငါလို့မှတ်ထင်နေတဲ့အဲ့ဒီအရာကြီးကပျက်စီးပြီးတမျိုးတမီဖြစ်ပြီးဆိုတာနဲ့ तू ဟာ သောကပတိဒီဝဒုက္ခဒေါမနတာဥပါယတာဆိုတဲ့သောသောကတရား၅မျိုးဖြစ်ပြီတဲ့ဒါပူလောင်ခြင်းပင်ပန်းခြင်းအကြောင်းပဲအဲ့လို့ဆိုရင်ငြိမ်းအေးခြင်းရဲ့အကြောင်းပါလဲမပူလောင်ခြင်းရဲ့အကြောင်းတရားပါလဲအဲ့ဒါကိုမြတ်စွာဘုရားဘယ်လိုပြောတော့ရူပတ္တတွေဝဘိခွေအိဋ္ဌံဝိရိတဝဝိပရိနာမံဝိရာကဏိရောဓံပုပ္ပေရှိဝရူပံအေတရိစ္ဆသဗ္ဗံရူပံဘာတော့အတိပ္ပယ်ကယဟန်တို့တဲ့မမြဲသည်သာလင်ဖြစ်သောယုတ်တရားဤသာလင်နော်ဒီယုတ်တရားဆိုတာမြဲတာမဟုတ်ဘူးပေါ့နော် အဲ့ဒီဒီယုတ်တရားတဲ့မမြဲတဲ့သဘောကိုသိပြီးတော့ဝိပရိနာမဖောက်ပြန်တဲ့သောဝိရာကနော်ချုပ်ပြတ်သွားတဲ့သဘောချုပ်ပြောက်သွားတဲ့သဘောရှိတဲ့ဒီယုတ်တရားပုပ်ဝေရှိဝတို့ပါရှေးတုန်းကဖြစ်ခဲ့တဲ့ယုတ်လည်းဒီတိုင်းဧတာရိဇတို့ပါအခုဖြစ်နေတဲ့ယုတ်လည်းဒီတိုင်းဟုတ်လားရှေးတုန်းကယုတ်ရောအခုယုတ်ရောနောင်ဖြစ်မဲ့ယုတ်ရောဘယ်ယုတ်ပဲဖြစ်ဖြစ်သူကပါတော့ဝိဝိပရိနာမဝိရာကနေတော့တာပျက်စီးနေတဲ့ဖောက်ပြန်နေတဲ့ချုပ်ပြောက်နေတဲ့သဘောပေါ့နော်အဲ့ဒီဥစ္စာကိုတပ္ပံတို့ပါအလုံးစုံသောယုတ်တရားတွေရဲ့ အနိစ္စဒုက္ခဝိရိနာမဓမ္မန္တိနော်မမြဲသောမကောင်းမွန်သောဖောက်လွဲဖောက်ပြန်ဖြစ်တတ်သောသဘောတရားတွေပဲလို့ဧဝမေတ္တယထာဘုဒ္ဓတာမပညာယပတ္တတော်မှန်မှန်ကန်ကန်သူဟာတိတဲ့ဉာဏ်ပညာနဲ့မြင်လိုက်တယ်တဲ့ဟုတ်လားရုပ်တရားကိုနော်ဒါခန္ဓာ၅ပါးအကုန်လုံးချက်ထွင်ပြီးတော့ပြီးရင်နားလည်ရမယ်ပေါ့ဟုတ်လားအဲ့လိုမြင်သွားပြီဆိုလို့ရှိရင်နော်ရေတောကပရိဒေဝဒုက္ခဒေါမနတုပါဒာတေပိဟိယန္တိဆိုလိုတာက ခန္ဓာ၅ပါးကိုအိဋ္ဌဒုက္ခဝိရိနာမလို့မှန်မှန်ကန်ကန်မြင်လို့ရှိရင်အိဋ္ဌဆိုတာမမြဲတာနော်ဒုက္ခဆိုတာမကောင်းမွန်တာဟုတ်လားဝိပရိနာမဓမ္မဆိုတာဖောက်လဲဖောက်ပြန်ဖြစ်တတ်တာဘာမှစိတ်မချဘူးခုလိုမျိုးတို့ကြတယ်ပြောဖြစ်နေလို့ဖြစ်နေတာကိုပြောတာဟုတ်လားအဲ့ဒီသဘောတရား၃ချက်ကိုမြင်မယ်ဆိုရင်ဒါမှန်မှန်ကန်ကန်မြင်တယ်လို့ပြောရတယ်တဲ့အဲ့လိုမှန်မှန်ကန်ကန်မြင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာတောကပရိဒီဝဒုက္ခဒေါမနတတရားတွေဟာပေပြီးသားဖြစ်သွားတယ်တဲ့ ဒါလက်တွေ့လှုပ်ကြည့်မှဒီဒေသနာကိုပြည့်ပြည့်ဝထောက်ခံနိုင်မှာနော်အနိစ္စဒုက္ခဝိရိနာမဓမ္မကိုမြင်ရင်စိတ်ထဲမှာသောကပတိတွေဝဒုက္ခဒေါမနတာဥပါယတာပယ်ပြီးသားဖြစ်တယ်လို့မြတ်စွာဘုရားဟောတယ်အဲ့လိုမကောင်းတဲ့တရားတွေကိုပယ်လိုက်တဲ့အခါကျတော့မကောင်းတာမရှိတဲ့အတွက်ကြောင့်ကောင်းတာကိုဘုန်းဘုန်းတော်လှမ်းပြီးတော့တောင့်တစရာမလိုဒီအဓိပ္ပာယ်လေးကိုအရင်နားလေစရာကောင်းတယ်ဒါကြောင့်မြတ်စွာဘုရားဘယ်လိုဆက်ဟောတော့နော်တေတံဘာဟာနာနပရိတတတိတဲ့ အဲ့လိုတောကပရိဒေဝနော်ဒီအပူအလောင်တရားတွေကိုဖယ်လိုက်တဲ့အခါနပရိတတတိသူ့မှာတောင့်တမှုဆိုတာမရှိဘူးတဲ့အဓိပ္ပာယ်ဘာပြောတာတော့ဘုံဘုံတို့တခုခုကောင်းမွန်တာကိုလှမ်းလှမ်းပြီးတော့တောင့်တနေရတယ်ဆိုတာကိုယ်စိတ်ထဲမှာကောင်းမနေလို့ဒါကဘုံဘုံတွေးမိတာကိုပြောတာပါကိုကဆိုကြပါစို့နားလည်အောင်ဘုံဘုံပြောကြည့်ပူးနေတယ်ဆိုရင်အေးလေးကိုတန်းတာရန်အိုက်ပြီဆိုရင်ဘာလို့လေအေးလေးနော်ကောင်းနေတဲ့ မပူတဲ့အနေအထားလေးကိုဘုံဘုံတို့တောင့်တမိဟုတ်လားအဲ့လိုပဲစိတ်ကဆင်းရဲပြီဆိုရင်ဒီမဆင်းရဲတဲ့အနေအထားလေးကိုဘုံဘုံတို့ဘာဖြစ်တော့တောင့်တဟုတ်တယ်မဟုတ်လားတချို့ကျမကြီးဖောက်ပြန်ပြီဆိုရင်ဘာတော့မကျမ်းမာတော့ကကျမ်းမာတော့ကအနေထားလေးကိုအရန်လွမ်းနေတယ်အော်ငါအဲ့တုန်းကကောင်းကောင်းလေးနေရတာတန်ဖိုးအဲ့တုန်းတန်ဖိုးထားခဲ့တာမဟုတ်ဘူးเนาะအဲ့တုန်းကတော့ဟုတ်လားမကျမ်းမာပြီဆိုတော့မှကျမ်းမာတော့အနေထားကိုဘာလို့တောင့်တဟုတ်လားမြန်မြန်ပျောက်ပါတော့ပျောက်ချင်ဒါဒါဥမာပြောတာเนาะ အဲ့လိုပဲစိတ်ထဲမှာတောကပတိဒေဝကိုပယ်လိုက်ပြီဆိုတော့သူ့မှာတောင့်တမှုမရှိဘူးလို့ဒီလိုလေးမြတ်စွာဘုရားဇက်တိုက်လေးဟောတယ်အဲ့ဒါကိုဘုံဘုံကကိုတွေးမိတယ်လို့လေးဒါပြောပြတာပါကိုအတွေးပါအဲ့ဒီဥစ္စာတွေကဟုတ်လားဘာဖြစ်လို့မတောင့်တတာတော့ तू မဆင်းရဲတော့ तू မတောင့်တဘူးဒီမှာတော့ तू ကအဲ့လိုလေးဟောထားတယ်တောကပတိတွေပါဒုက္ခဒေါမနတတရားကိုပယ်လိုက်ရင် तू မတောင့်တတော့ဘူးအဲ့ဒါကိုဘုံဘုံကကိုနားလေတယ်လို့လေးပြောကြည့်တာပေါ့နော်ဟော तू မှာစိတ်ထဲမှာဘာမှဆင်းရဲမှုပင်မမှုမရှိတော့ तू ကတခြားထူးထူးခြားခြားဘာတောင့်တနေရအောင်မှာဘာမှတောင့်တစရာမလိုဘူးလေ तू ဆင်းမှာမဆင်းရဲပဲကို ဟုတ်လားအဲ့လိုမတောင့်တတဲ့အတွက်ကြောင့်နဲ့အပရိတတန်ဒုက္ခဝိရတိတဲ့ဟောအဲ့ကျမှချမ်းသာတယ်လို့ပြောတာမတောင့်တတောင့်တမှုမရှိတဲ့အတွက်ကြောင့်သူချမ်းချမ်းသာသာနေရအဲ့တော့အဓိပ္ပာယ်ပါတော့တခုခုတောင့်တတောင့်တနေရသမျှအဲ့ဒီဟာဘာဖြစ်လဲဆင်းရဲနေတယ်ဟုတ်လားမတောင့်တတော့ဒီမှာပါတော့ချမ်းသာတယ်ဒုက္ခဝိရတိဘိက္ခုတည်ငါနေဘူးတော်ဒီဥစ္စတိတဲ့အဲ့လိုချမ်းချမ်းသာသာနေတဲ့ပုဂ္ဂိုလ်ကိုတည်ငါနေဘူးတော်ဒီနော်တည်ငါငြင်းအေးသူဟုငါဟောတယ်တဲ့မြတ်စွာဘုရား တည်င်ကငြင်းအေးတယ်ဆိုတာငြင်းအေးစရာအကြောင်းရှိတဲ့အခိုက်မှာငြင်းအေးသွားတဲ့သဘောကိုတည်င်ကငြင်းအေးတယ်လို့ပြောတာငြင်းစရာအကြောင်းရှိတော့မှငြင်းသွားတာဟိုအမြဲတမ်းမညံဖူညံတဲ့ကိလေသာကိုပယ်လိုက်လို့နော်ဟိုအစင်သာဝရငြင်းအေးသွားတဲ့အနေအထားမျိုးကိုရည်ရွယ်တာမဟုတ်ဘူးနော်သူကတည်င်ကငြင်းအေးတာငြင်းအေးစရာအကြောင်းရှိတော့ငြင်းအေးတာပို့ပြီးတော့ရှင်းရှင်းလင်းလင်းပြောရရင်ခုနလိုအနေဆဒုက္ခဝိရိနာမဓမ္မမှန်မှန်ကန်ကန်မြင်တဲ့အချိန်မှာသူငြင်းအေးသွားတာပဲ။ အဲ့ဒါငြင်းအေးစရာအကြောင်းရှိနေတဲ့အခါမှာငြင်းအေးသွားတာအဲ့ဒါမျိုးလေးကိုဘုံဘုံတို့ကခဏခဏဖြစ်အောင်လှုပ်လို့ရှိရင်ကြာရင်မဖြစ်သွားနိုင်တော့မဉဏ်ပူညာရနိုင်တယ်ပေါ့ဟုတ်လားဒါကမြတ်စွာဘုရားနော်ငြင်းအေးကြောင်းတရားဟောထားတဲ့အနေအထားလေးကိုဘုံဘုံပြောတာနော်အနှစ်ချုပ်ပြောရရင်ဘာကြောင့်ပူလောင်နေကြတာတော့ပင်ပန်းနေကြတာတော့ကိုယ့်ဘဝကြီးကိုငါလို့ထင်နေလို့ခန္ဓာ၅ပါးကိုငါလို့ထင်နေလို့ဒီဖြစ်စဉ်ကိုမှန်မှန်ကန်ကန်သဘောမပေါက်လို့တကယ်တမ်းကဖြစ်စဉ်ရပါတော့အနိစ္စဒုက္ခဝိရိဏမဓမ္မပဲ မမြဲသောမကောင်းသောဖောက်လွဲဖောက်ပြန်ဖြစ်တတ်သောတဘာဝတရားအရှုအဲ့ဒါပါတော့အမြင်မှန်ပဲနော်အဲ့ဒီအမြင်မှန်ရရင်တောကပတိတွေကဒုက္ခဒေါမနတာဥပါယတာတရားငြိမ်းပါအဲ့ဒါငြိမ်းတဲ့အခါမှာတောင့်တမှုမရှိဘူးတောင့်တမှုမရှိရင်ချမ်းသာတယ်အဲ့ဒီလိုချမ်းသာနေတဲ့ပုဂ္ဂိုလ်ကိုတည်ငါငြိမ်းအေးတယ်လို့မြတ်စွာဘုရားဟောတယ်တကုတ်ရဲ့စိတ်ကိုငြိမ်းအေးခြင်းတယ်ဆိုရင်လူရင်းပြောရရင်အမြင်မှန်ရှိအောင်ကြိုးစားရမယ်အမြင်မှန်ပါတော့အနိစ္စလို့မြင်တာဒုက္ခလို့မြင်တာဝိပရိနာမဓမ္မလို့မြင်တာ မတည်မြဲတဲ့အရာတွေအခုဖြစ်နေတာစောတော့ဟာမဟုတ်တော့ဘူးထထဖြစ်နေတာလို့မြင်နေတာဟုတ်လားမကောင်းမွန်တဲ့အရာတွေလို့မြင်နေတာဖောက်လွဲဖောက်ပြန်ဖြစ်ခြင်းလို့ဖြစ်နေတဲ့အရာတွေလို့မြင်နေတာအဲ့ဒါပါတော့အမြင်မှန်အဲ့ဒီအမြင်မှန်ရင့်တန်လေးလေးနှလုံးစိမ်ဝမ်းဟာငြိမ်းအေးလေးလေးပဲဘာဖြစ်လို့တော့ပူလောင်ချောင်းဖြစ်တဲ့ငါဆိုတဲ့အမြင်ဟာတဖြည်းဖြည်းနဲ့နေပါသွားမှာမဟုတ်လို့သဘောပေါက်ရလားအဲ့လို့ဆိုရင်ဘုံဘုံတို့ဒီရုပ်တည်နံတွေသဘာဝတရားတွေရဲ့ပုံမှာနော် ငါငါဥစ္စာငါလိပ်ပြာတို့ဘာတစ်ခုမှမဟုတ်ကြသည်ဓမ္မတတ္တပါဒကာဆိုတဲ့မင်းကွန်းဆိုတော်ဘုရားကြီးရဲ့နော်တန်ဖိုးအလွန်များအလွန်ကြီးမားတဲ့နော်ဒီစကားတော့ဟုတ်လားဒါကိုဘုန်းဘုန်းတို့ဘာလို့ခေါ်လဲအမြင်မှန်ပေါ့အဲ့ဒီအမြင်မှန်ကိုရအောင်ဘာလို့မလို့တီဆောက်ရမယ်ဘယ်နည်းနဲ့အဲ့ဒီအမြင်မှန်ကိုခိုင်မြဲအောင်တီဆောက်ရမလဲနော်ကြီးမားအောင်ဘုန်းဘုန်းတို့တီဆောက်ရမလဲဆိုရင်တတိပဋ္ဌာန်ဘာဝနာကိုပွားတဲ့နည်းနဲ့ပဲလုပ်ရမှာဟုတ်လားအဲ့ဒါခုဘုန်းဘုန်းတရားဟောတာတဏှာကြီးရှိသွားပြီနော် တတိပဋ္ဌာန်ဘာဝနာကိုပွားများတဲ့အကြောင်းကိုဒါဘုန်းဘုန်းတို့အကျေပြောဖို့အတွက်အချိန်မရှိတော့ဘူးဟုတ်လားအဲ့တော့ဒီတတိပဋ္ဌာန်ဘာဝနာလိုရင်းအနှစ်ချုပ်ပြောရရင်ဘာတွေပဲဖြစ်နေနေဘလို့တဘာဝတွေပဲဖြစ်နေနေဒီခန္ဓာမှာဖြစ်နေတဲ့တရားမှန်သမျှရဲ့ပုံမှာဖြစ်နေတဲ့အတိုင်းဘုန်းဘုန်းတို့သိနေဖို့ပဲဟုတ်လားဒီဥစ္စာကိုဘုန်းဘုန်းတို့ဘယ်ချိန်ပဲဖြစ်ဖြစ်ဘယ်နေရာပဲဖြစ်ဖြစ်ဘလို့အနေထားမျိုးမဆို့နော်လုံနိုင်မယ်ဆိုလို့ရှိရင်အဲ့ဒါသတိပဋ္ဌာန်ဘာဝနာပွားနေတာအဲ့တော့သတိပဋ္ဌာန်ဘာဝနာပွားနေရင် နော်ဒီရုပ်တွေဒီနာမ်တွေဒီသဘာဝတရားတွေရဲ့နော်အနိစ္စဒုက္ခဝိရိနာမဓမ္မဆိုတဲ့မမြဲသောမကောင်းမွန်သောဖောက်လွဲဖောက်ပြန်ဖြစ်တတ်သောသဘောဆိုတဲ့အမှန်ကိုဘာလို့လာမလို့မြင်လာမယ်အဲ့ဒီအမှန်မြင်လို့ရှိရင်ဘုံဘုံတို့ရဲ့စိတ်နှလုံးဟာငြိမ်းအေးသွားမယ်ဒါကိုပြောတာနော်အဲ့ဒါဘုံဘုံတို့ငြိမ်းအေးကြောင်းတရားသုံးမျိုးကောက်ချက်ချပြီးတော့ပြောလိုက်တယ်ဟုတ်လားနှလုံးစိမ်ဝါငြိမ်းအေးခြင်းတယ်ဆိုရင်ကိုယ်အကြောင်းကိုပဲစိတ်ဝင်စားပါနှလုံးစိမ်ဝါငြိမ်းအေးခြင်းတယ်ဆိုရင်ပြစ္ဆုတ်ပံမှာပဲစိတ်ကိုထားနေအောင်ကြိုးစား နှလုံးစိမ်ဝငြင်းအေးခြင်းတယ်ဆိုလို့ရှိရင်ငါငါဥစ္စာငါလိပ်ပြာတို့ဘာတစ်ခုမှမဟုတ်ကြသည်ဓမ္မတသက်ပါရကနော်အနိစ္စဒုက္ခဝိရိနာမဓမ္မမျှတာဖြစ်တယ်ဆိုတဲ့အမြင်မှန်ကိုခိုင်မြဲအောင်ကြီးမားအောင်ဘုံဘုံတို့တတိပဋ္ဌာန်ဘာဝနာနည်းကိုအသုံးပြုပြီးတော့စူးစမ်းကြရမှာဟုတ်လားအဲ့ဒါဘုံဘုံပြောခဲ့တာတွေကိုပြန်ပြီးတော့အနှစ်ချုပ်ကြည့်မယ်နော်ငြင်းအေးလူသူများအတွက်ဟုတ်လားကိုကိုကိုပထမအဆင့်ငြင်းအေးခြင်းတယ်ဆိုရင်ကိုဟာမငြင်းအေးသေးတဲ့ပူလောင်မှုတွေရှိနေသေးတဲ့ လူတရားလို့အရင်ကိုယ့်ရဲ့အခြေအနေမှန်ကိုနားလည်ဖို့လက်ခံဖို့လိုတယ်ဟုတ်လားလောဘဖြစ်เสียတွင်ရင်လောဘတွေနဲ့ဒေါသဖြစ်เสียတွင်ရင်ဒေါသတွေနဲ့ဟုတ်လားကိုယ့်ရဲ့စိတ်ဟာပင်ပန်းမှုပူလောင်မှုလှုပ်ခတ်မှုအပြည့်နဲ့နေနေတာဆိုတာကိုအရင်နားလည်ရမယ်အရန်ကြီးစူးစူးဝါးဝါဟာကေပါယူပါအဆင့်ထိရအောင်ပူလောင်နေတာမဟုတ်ပေမဲ့လို့ပူလောင်မှုကတော့ဖြစ်နေတော့ရှိနေတယ်ဖြစ်နေတယ်ဟုတ်လားအဲ့ဒါကိုအရင်ဘာလုပ်ရမလို့နားလည်လက်ခံရမယ်ပြီးရင်ငြင်းအေးလိုစိတ်မွေးရမယ် အော်ငါဒီတိုင်းကြီးနေလို့မဖြစ်ဘူးပူလောင်နေရပင်ပန်းနေရပူလောင်တဲ့ဘဝပင်ပန်းတဲ့ဘဝတွေကိုများထိုးရှင်းသွားရင်ဒုက္ခဆိုတဲ့အမြင်လည်းရှိရမှာပေါ့နော်ဒါကြောင့်ငြင်းအေးလိုတဲ့စိတ်ဘာလို့ရမှာတော့မွေးရအဲ့လိုငြင်းအေးလိုတဲ့စိတ်ရှိပြီဆိုရင်ငြင်းအေးအောင်ဘုံတို့စူးစမ်းမယ်ဘယ်ကနေစစူးစမ်းမလို့အကြောင်းရှာရမယ်ဘာကြောင့်နှလုံးစိမ်ဝါဟာမငြိမ်းမအေးဖြစ်နေရတာတော့ပူလောင်ပင်ပန်းဆင်းရဲနေရတာတော့အပြင်အကြောင်းရှိတယ်အတွင်အကြောင်းရှိတယ်အပြင်အကြောင်းကတော့အာယုန်တွေပေါ့ အိဋ္ဌာယုံရှိမယ်အနိဋ္ဌာယုံရှိမယ်အတွင်းအကြောင်းကြတော့ဘာလို့ပြောမလို့အာယောနေသောမနတိကာရနှလုံးသွင်းမာရွင်မှုဟုတ်လားအဲ့ဒါလိုအတွင်းအကြောင်းနဲ့အပြင်အကြောင်းဘုံဘုံတို့နော်နားလည်ပြီဆိုလို့ရှိရင်ငြိမ်းအေးခြင်းနဲ့ဆိုရင်ဘယ်အကြောင်းတရားကိုအာယုံပို့ပြီးတော့ဆက်ရမလဲအတွင်းအကြောင်းတရားကိုပို့အာယုံဆက်ရဘာဖြစ်လို့အပြင်အကြောင်းတရားဆိုတာကပြုပြင်ဖို့အရန်ခက်တယ်တချို့ကိစ္စပြုပြင်လို့လည်းမရဘူးသူကသူအကြောင်းမျိုးစုံရှိတာဆိုတော့ဖြစ်ချင်းတို့ ဖြစ်နေကြတာပေါ့နော်အကြောင်းတရားတွေကအမျိုးမျိုးလာတာဆိုတဲ့အခါကျတော့ဒါဖြစ်ရှင်လို့ဖြစ်နေတဲ့လောကပေါ့ဟုတ်လားအဲ့ဒါကိုဘုံဘုံတို့နားလည်ပြီးတော့ကိုယ့်ရဲ့အတွင်းကစိတ်ကိုပူလောင်ပင်ပန်းဆင်းရဲနေတဲ့အတွင်းရဲ့အကြောင်းတရားကိုဒါဘာလို့အောင်တော့ပြင်ရမယ်ပေါ့ဘယ်လိုပြင်ရမှာတော့ယောနေသောမနတိကာရဖြစ်အောင်ကြိုးစားတာအာယောနေသောမနတိကာရကနေယောနေသောမနတိကာရဖြစ်အောင်ကြိုးစားတာအဲ့လိုဖြစ်အောင်ကြိုးစားတဲ့နေရာမှာမြတ်စွာဘုရားပေးခဲ့တဲ့အလွန်တရာမှနော်မှန်ကန်တဲ့ ထိရောက်တဲ့နီလန်းတွေကိုဘုံဘုံတို့မလုပ်ကြမှာတော့အသုံးပြုရမှာပေါ့နော်ဒေသနာတွေကိုအသုံးပြုရမယ်ဟုတ်လားဘယ်နှချက်ပြောလိုက်တော့ဒီကနေ့၃ချက်နံပါတ်1နှလုံးစိမ်ဝင်ခြင်းအေးကျင်တယ်ဆိုရင်ကိုယ်အကြောင်းကိုပဲစိမ်ဝင်စားပါနောက်သူများအကြောင်းကိုတတ်နိုင်တဲ့များခေါင်းထဲကနေဖယ်ထုတ်တဲ့အလေးခြင်းကိုကြိုးစားဟုတ်လားနောက်နံပါတ်2ပြစ္ဆုတ်ပံမှာပဲစိတ်ကိုထားနိုင်အောင်ကြိုးစားငြိမ်အေးခြင်းတယ်ဆိုလို့ရှိရင်နော်အတိတ်ကဖြစ်ရတဲ့ကမရှိတော့တဲ့အတွက်ကြောင့်မရှိတော့တာကြီးကိုရှိသေးတယ်လို့လို့ပုံဖော်ပြီးတော့ နော်ကိုယ်စိတ်ထဲမှာနော်လေးလေးလံလံကြီးသဲဆောင်ပြီးတော့မနေနဲ့ပေါ့နော်အနာဂတ်ဖြစ်မဲ့ကိစ္စမဖြစ်သေးတာတွေကိုကြိုတွေးပြီးတော့လည်းလေးလံမနေနဲ့ပေါ့ပြစ္ဆုတ်ပံကိုပဲနော်အခြေခံပြီးတော့နားလည်အောင်ဘလို့မလို့ကြိုးစားနောက်နံပါတ်3အမြင်မှန်ကိုရင့်တန်အောင်ကြိုးစားမယ်အမြင်မှန်ဆိုတာဘာလို့အနေဆာဒုက္ခဝိရိနာမဓမ္မဟုတ်လားမတီးမြဲသောမကောင်းမွန်သောဖောက်လဲဖောက်ပြန်ဖြစ်တတ်သောသဘာဝတရားတွေမျှတာဖြစ်တယ်ဆိုတဲ့အမြင်ပေါ့နော်ငါငါဥစ္စာလို့ မှားယွင်းတဲ့အမြင်မှားကိုခြေဖြစ်နိုင်တဲ့အမြင်မှားပေါ့ဟုတ်လားအဲ့ဒီအမြင်မှန်ကိုရအောင်ဘုံဘုံတို့ဘယ်နည်းနဲ့တည်ဆောက်မလို့တတိပဌာန်ဘာဝနာကိုပွားများတဲ့နည်းနဲ့တည်ဆောက်ရမယ်ဒါဒီကနေ့ညပြောခဲ့တဲ့ငြိမ်းအေးလူသူများအတွက်ဆိုတဲ့နော်တရားရဲ့အနှစ်ချုပ်နော်ဒါကြောင့်ကိုယ့်ရဲ့နှလုံးစိမ်ဝမ်းကိုငြိမ်းအေးအောင်နော်မြတ်စွာဘုရားသင်ပေးခဲ့တဲ့ဒီလန်းတွေကိုအသုံးချပြီးတော့စ조사အထောက်နိုင်ကြတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ဘုံဘုံတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်အပ်သော ဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစွတ်စွတ်တို့ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မဉ္ဇဉ်ပုညမျက်နှိဗ္ဗာန်ကိုလျင်မြန်ထုတ်ချောက်မျက်မှောက်ပြုဝရစေကုန်သောဟုပတ္တနာအောင်စုပြုကြဂုံရာတတိကဲရေသက်ချအမျှဝေကြရအောင်เนาะအလုံးမိမိတို့ပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုအစွတ်တို့ကိုအာယုံပြုပြီးတော့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 ဘိုးဘွားမိဘရွှေမျိုးသားချင်းတို့အားအစာထား၍30ဘုံကျင်လီကုန်သောတတ္တဝအနန္တတို့အားအညီအမျှပေးဝေငှပါ၏အမျှရကြ၍ကိုယ်စိတ်နှပြချမ်းမာချမ်းသာကြသည် ဖြစ်ကြပါစေသောကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်တော်သာဓုသာဓုသာဓုကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်တော်သာဓု သာဓုသာဓုကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လောသာဓုသာဓုသာဓုအလုံးကိုယ်စိတ်နှပြချမ်းသာချမ်းသာကြပါစေ